ယနေ့ဟောကြားနာကြားမယ်တရားတော်ကိုချမ်းသာတဲ့ဣရိယာပုအနေထားမျိုးဖြင့်ယုတ်တိစွာ နာကြားနိုင်ကြပါပြီသာသနာတော်တက္ကရာ2559ခုနှစ်လူတော်ဟောဟာကောသာတက္ကရာ1385ခုနှစ်ဝါဇူလပြည့်နေ့ယနေ့ရှင်မင်းဝန်သာသနာရိပ်သာတို့ဓမ္မတဝန္တကုသိုလ်တို့လာရောက်စီးပူးကြတဲ့ဓမ္မမာမက တရားလူလာကြတဲ့ယောဂီသူတော်စင်များကိုဘုန်းကြီးဓမ္မဒါနတရားလူပေးလူမှာကတော့2013အမေရိကန်နိုင်ငံဓမ္မဂုံကြီးပြခရီးစဉ်တရားတော်2013အမေရိကန်နိုင်ငံဓမ္မဂုံကြီးပြခရီးစဉ်တရားတော်ရှင်းနေတော့ဘုန်းကြီးတို့ယောဂီများမှတ်မိမှာမဟုတ်ဘူးပေါ့ ဓမ္မဂုံကြီးပြခီးစဉ်တရားတော်ဆိုရင်လည်းဒါကျင့်ကြုံမှတ်မိသွားမယ်ဓမ္မဂုံကြီးပြခီးစဉ်နေအားဖြင့်အမေရိကန်နိုင်ငံကိုဘုန်းကြီး၃ချိန်တိုင်တိုင်ကြွရောက်ခဲ့ပါ ပထမတစ်ချိန်ကနလကျော်ကျော်အချိန်ကြာမြင့်ခဲ့ပါတရားစခန်းများစွာဘုန်းကြီးဖွင့်ပေးခဲ့ပါတယ်တရားပွဲတွေဟောကြားပေးခဲ့တယ် ဒုတိယကြိမ်က2009အဲ့ဒီ2009တုန်းက၄လကြာခဲ့ပါအဲ့ဒီ2009 4လပြည့်စဉ်မှာအမေရိကန်နိုင်ငံမှာကြီးတဲ့3လအချိန်ကြာခဲ့ပါဟိုဘက်ကဥရောပ9နိုင်ငံမှာဘုန်းကြီး1လကြာခဲ့ပါအဲ့ဒီမှာလည်းတရားစခန်းပေါင်းများစွာတရားဝယ်ပေါင်းများစွာဘုန်းကြီးဓမ္မခုံကြီးပြဟောခဲ့ပါတယ်ယခု2013မှာ လေးနှစ်ခရီးတာကြာမှဘာကြောင့်လဲဆိုတော့ဒီမှာလည်းပဲဘုန်းကြီးဆောင်ရွက်နေရတဲ့ဆောင်ရွက်စရာတွေလင်းဟင်းကုန်မှာဆိုတဲ့အတွက်မကြွရောက်ဖဲနဲ့ကြားထဲမှာ၃နှစ်လောက်ရှားသွားပါအခုယခုနှစ်2013မှာတတိယအကြိမ်မြောက်ဖြစ်နေဒီဓမ္မဂုံကြီးပြခရီးဟာရက်ပေါင်း40ကြာပါတယ်ရက်ပေါင်းဘယ်လောက်ကြာလဲ ရက်ပေါင်း40ကြာပါလေဘုန်းကြီးဒီမြန်မာနိုင်ငံကနေပြီးတော့ဇွန်လ10ရက်နေ့ကနေပြီးတော့စထွက်သွားတာအခုဇူလိုင်21ရက်နေ့ပြန်ရောက်ပါအဲ့တော့ဇွန်လ10ရက်နေ့ကနေပြီးတော့ဘုန်းကြီးထွက်သွားတဲ့အခါဟိုဝါရှင်တန်ဒီစီမေရီလင်းပြည်နယ်မှာဘုန်းကြီးရောက်သွားတာဇူလိုင်အဲဇွန်17ရက်နေ့မှာရောက်ပါ ဇွန်17ရက်နေ့ရောက်ပြီးတော့2ရက်နားပြီးတော့14ရက်နေ့ကစပြီးတော့ခွန်ကြီး23ရက်နေ့ထိအောင်မင်္ဂလာဓမ္မဓမ္မရိပ်သာတရားစခန်းမှာခွန်ကြီး10ရက်တရားပြခဲ့ပါတယ်။ဘယ်နှရက်တရားပြခဲ့လဲ။အဲ့ဒီမင်္ဂလာဓမ္မကျောင်းတက်ရာဘုန်းကြီးတို့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးလွန်ခဲ့တဲ့နှစ်ပေါင်း30ကျော်လောက်ကကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးကြွရောက် နောက်ပါယဟန်၄ပါးနဲ့၅ပါးပထမဦးဆုံးကြိမ်ကြွားရောက်ခဲ့ပါသာသနာပြုခရီးစဉ်အဲ့ဒီအချိန်တုန်းကမြန်မာဗုဒ္ဓဘာသာလူမျိုးတွေဟာအဲ့ဒီအမေရိကန်နိုင်ငံမှာအင်မတန်နည်းပါအင်မတန်ကိုနည်းပါသေးတယ်နည်းသေးတဲ့အတွက်ကြောင့်မို့သာသနာပြုခရင်သုံးကြတဲ့ပုဂ္ဂိုလ်တွေခက်ခဲပေါင်းများစွာနဲ့သာသနာပြုရပါအဲဒီမှာမင်္ဂလာဓမ္မ ကျောင်းတိုက်ကိုစပြီးတော့တည်ထောင်တဲ့ဆရာတော်ဟာဆရာတော်ဥကေလာတာမာစီဆရာတော်ဘုရားကြီးနဲ့အတူပါသွားတဲ့ပုဂ္ဂိုလ်ဖြစ်ပါဆရာတော်ဘုရားကြီးကြွရောက်တဲ့အခါမှာအမေရိကန်နိုင်ငံမှာရောက်ရှိနေတဲ့ဘုရားဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်များတပည့်တော်တို့ကိုးကွယ်စည်းကပ်ရန်ယဟန်တပါထားပေးခဲ့ပါဗျာဆိုလို့တောင်းပန်လို့မာသီဆရာတော်ဘုရားကြီးကဆရာတော်ဥက္ကိလသကိုထားခဲ့တယ်။အဲဒီဆရာတော်ဥက္ကိလသကအဲ့ဒီမှာနေပြီးတော့အခက်အခဲများစွာတွေက စပြီးတည်ထောင်တဲ့ကျောင်းတိုက်ကြီးဖြစ်ပါတယ်။အမြဲတမ်းနေရာထိုင်ခင်းလည်းကောင်းပြီးတော့ခြေဝန်းတဲ့နေရာဌာနရှိပါတယ်။အထူးအဖြင့်အဲ့ဒီနိုင်ငံမှာကပ္ပကင်ဟာအဓိကပါပဲ။ကပ္ပကင်ခြေဝန်းတဲ့နေရာမှာဒါခွေတို့မြန်မာဗုဒ္ဓဘာသာတွေရောက်ပေါက်များနေရာထိုင်ခင်းကောင်းမွန်တဲ့အဆောက်အဦတွေအလုံးပြည့်စုံတယ်။အဲ့ဒီမှာတရားစခန်းမှာပထမအဲ့ဒီတရားစခန်းညအိတ်အနေအားဖြင့်ချိန်ပြည့်အားထုတ်တဲ့ယောဂီဟာ အလုံးပေါင်း60ကျော်ရှိပါတယ်အဲ့ဒီ60ကျော်ထဲမှာနိုင်ငံသားယောဂီ7ယောက်ပါပါတယ်အဲ့ဒီတရားစခန်းမှာဘုန်းကြီး14ရက်နေ့ကနေပြီးတော့23ရက်နေ့ထိအောင်ချိန်ပြည့်တရားဟောပေးရပါတယ်မနေ့တစ်ကြိမ်ညတစ်ကြိမ်တရားဟောပေးရဒီနေ့ကိုနှစ်ကြိမ်ဟောပေးရဘယ်နှကြိမ်ဟောပေးရနှစ်ကြိမ်နှစ်ကြိမ်ဟောပေးရ ယောဂီများကိုလည်းပဲမြန်မာယောဂီများကိုမနေ့ပိုင်းကိုတရားဆင်ပေးရမှာနေ့လယ်ပိုင်းအချိန်မှာဘုန်းကြီးနိုင်ငံသားယောဂီများကိုတရားဆင်ပေးရမှာနိုင်ငံသားယောဂီများကိုဘုန်းကြီးအချိန်လေးအများကြီးပေးရမှာအဲဒီမှာစကားပြန်နဲ့တရားဆင်ပေးရမှာတရားပြရတာတရားဟောရတာဒီလောက်မပင်ပန်းပေမဲ့ဒီမြန်မာနိုင်ငံကနေပြီးတော့အမေရိကန်နိုင်ငံရောက်ဖို့ခီးစဉ်ကြီးဟာအင်တာရှည်လျားပါတယ် နိုင်20လောက်ဘုန်းကြီးလေရင်စီးသွားရတာဖြစ်တဲ့အတွက်အင်တန်ပင်ပန်းပါဒီတစ်ခေါက်ဆိုရင်ဘုန်းကြီးရဲ့အသက်အရွယ်အရရောကိုကိုရှိရလဲဆရာတော်ကြီးတွေကြွနေကြတာပါဒါပေမဲ့လို့အဲ့ဒီမှာဆရာတော်ဘုရားကြီးတွေကြွနေကြတာကနောက်ကနောက်ပါကပ္ပိယကျွမ်းကျင်တဲ့ကပ္ပိယလိမ္မာတဲ့ကပ္ပိယပါတယ်ဘုန်းကြီးမှာကပ္ပိယမပါသေးတဲ့အတွက်ကိုတူးတဲ့သွားရတဲ့ဒီလောက်ရှည်ဝေးတဲ့ခီးစဉ်ကြီး နောက်ပြီးတော့လေရင်ခရီးစဉ်ပြောင်းတဲ့အခါမှာအဲ့ဒီမှာခက်ခဲတွေအများကြီးရှိပါတယ်။အဲ့လိုခက်ခဲတွေအများကြီးရှိတော့ဘုန်းကြီးမှာစိတ်ဖြစ်စည်းမှုတွေအများကြီးခံစားရပါစိတ်ဖြစ်စည်းမှုတွေအများကြီးခံစားရတော့ပူပြီးတော့လည်းပင်ပန်းပါတယ်ကိုယ်လည်းပင်ပန်းတယ်စိတ်လည်းပင်ပန်းပါတယ်တရားပြရတာတရားဟောရတာမပင်ပန်းပေမဲ့အဲ့ဒီခရီးစဉ်ကြီးကြောင့်အဲ့ဒီပထမဦးဆုံးတရားစခန်းမှာအလုံးကိုပင်ပန်းခဲ့ပါ နောက်ပြီးတော့နိုင်ငံခြားသားယောဂီတွေကလည်းများတဲ့အတွက်17ယောက်လောက်ရှိတယ်ဆိုတော့အဲ့ဒီ17ယောက်လောက်ကိုဘုန်းကြီးတရားစင်ပေးရတဲ့အချိန်ကလည်းအများကြီးချိန်ပေးရမှာနောက်တရားဟောပြီးတိုင်းဟောပြီးတိုင်းဘုန်းကြီးသက္ကပြန်နဲ့အဲ့ဒီပုဂ္ဂိုလ်တွေကိုတစ်ခါပြန်ပြီးတော့တရားဟောပေးရတဲ့အခါမှာ ညပိုင်းကိုဟိုမှာ9နာရီကနေ10နာရီဟောတယ်အဲ10နာရီကနေ9နာရီရှိအောင်တနာရီတရားဟောပြီးရင်အဲဒီမှာ9နာရီကနေ10နာရီဖြစ်အောင်ဘုရင်သူတို့ကိုပြန်ပြီးတော့ထဟောပြရမှာဒါစကားပြန်နဲ့ပြန်ပြီးဟောပြရအဲ့ဒီတရားဟောပြတိုင်းဟောပြတိုင်းနောက်က question တွေတက်ပါအဲ့ဒီမှာ question တက်တဲ့အခါဒီ question တွေကိုဖြေကြားရတဲ့အချိန်တွေအများကြီးပြရပါဒါကြောင့်မို့10နာရီခွဲ17နာရီတခါလေရောက်သွားတယ် မနေ့ဆိုရင်လည်းပဲဘုန်းကြီးယောဂီများနဲ့အတူ၄နာရီဆိုရင်ထားပါပြီထားပြီးတော့ယောဂီများနဲ့အတူတရားအထုဆိုတော့အဲ့ဒီမှာနားရမယ့်အချိန်လေးဆိုရင်ဘုန်းကြီးအချိန်လေးကိုမရရအောင်နားယူရပါအဲဘုန်းကြီးနဲ့တွေ့ခြင်းလို့ဘုန်းကြီးကိုဖုံးပြောခြင်းလို့ဆိုတဲ့ပိသက်တွေကလည်းဒီလိုလာနေကြတော့အဲ့ဓာတွေကိုရှောင်ကွင်းပြီးတော့ကိုမနှဲဖြစ်အောင်ကြိုးစားပြီးတော့နားယူရပါနားချိန်လေးကိုကိုယ့်အကူတင်းယူရအဲ့ဒီတရားစခန်းကို၁၀ရက်တိုင်တိုင်တရားပြပေးတယ် အလုံးယောဂီပေါင်း60ကျော်ရှိတယ်အလုံးနိုင်ငံခြားသားယောဂီများကိုဟောကြားပေးရတာလေအလုံးသဘောပေါက်နားလည်ကြတဲ့အတွက်စကပြန်ပေါ့ဘုန်းကြီးပြောနေတဲ့ဟောနေတဲ့စကားတိုင်းကိုစကလုံးတိုင်းကိုပြန်ပေးတဲ့စကပြန်ပုဂ္ဂိုလ်ဟာအင်မတန်မှတော်ပါတယ်အဲဒီကြောင့်မှဥခိမိန်သာဆိုတဲ့ရဟန်းတော်လေးတစ်ပါးရှိပါအားလုံးဘုန်းကြီးဟောသမျှစကားလုံးတိုင်းကိုသူအားလုံးရှင်းရှင်းလင်းလင်းဖြစ်အောင်ပြန်နိုင်ပါတယ်သူကိုယ်၌ကလည်း ဒီမာသတိပဋ္ဌာန်ဝိပဿနာတရားတွေကိုသုံးချိန်တိုင်တိုင်ဝင်ထားတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ဘုန်းကြီးဟောတဲ့သီပဋ္ဌာန်တရားတွေကိုသူနဲ့အကုန်လုံးအလေးချက်တွေရှိပြီးသားဖြစ်နေတဲ့အတွက်ဘုန်းကြီးတရားမဟောခင်မှာသူ့ကိုအကြံဉာဏ်ဒီနေ့ဘာတွေဘာတွေဟောမယ်ဘာတွေပြောမယ်ဆိုတာတခါလေးပြောတာလေ။ညမာတွေကိုဟောတဲ့အခါမှာသူလိုက်ပြီးနားထောင် ပြီးတော့ရေးကူးမှတ်တယ်။မှတ်ပြီးရင်အဲဒီမှာဘုန်းကြီးဟောတဲ့စကားတွေကိုအားလုံးပြန်ပြည့်တယ် မသိတာလေးနားမလဲတာလေးတော့ပဲဘုန်းကြီးစီပြန်ပြီးဘုန်းကြီးကလည်းထိုင်ပေးတာအဲ့ဒီလိုနဲ့အဲ့ဒီဆယ်ရစကံကိုအောင်မြင်စွာပြီးဆုံးပါလေပြီးဆုံးတယ်ဆိုရင်ပဲအဲ့ဒီနိုင်ငံမှာဆိုတာတရားစခန်းပြီးတာနဲ့စာရွက်ကလေးတွေဝေပါလေအကြံပြုစာဆိုတာစာရွက်ကလေးတွေဝေပါလေဒီတရားစခန်းအတွင်းမှာ ကြုံတွေ့ရတဲ့အခက်အခဲတွေအဲ့ဒီမှာအကြံပြုစာရေးပြီးတော့ပုံထဲမှာထည့်ရပါတယ် အဲဒီမှာအဲဒီအကျံဥစ္စာတွေရေးပြီးခဲ့တဲ့အခါမှာအားလုံးနိုင်ငံသားအတိုင်းကမြန်မာတွေကတရားကိုတကယ်တမ်းလေးလေးနက်နက်လိုက်စားတဲ့ပုဂ္ဂိုလ်တွေကပုဂ္ဂိုလ်တွေကလမ်းမဲနှစ်ကိုဒီဆရာတော်ကြီးကိုပဲပြန်ပြီးပြင့်ပေးပါဆိုတဲ့အကျံပြုစာကိုပဲထဲ့တော့အဲဒီမှာအဖွဲ့လူကြီးများအားလုံးပဲစီဝပွဲထိုင်ရပါတယ်စီဝပွဲထိုင်ပြီးတော့အဲဒီနေ့ညနေပဲဘုန်းကြီးကိုတရားစခန်းသိမ့်ပြီးတော့ညနေပဲ ဆုံးဖြတ်ချက်နဲ့အဲ့ဒီမှာလာပြီးတော့ဆရာတော်ဘုရားလာမယ့်နှစ်ကိုလည်းပဲအများရဲ့ယောဂီများရဲ့တောင်းဆိုချက်အရဆရာတော်ဘုရားကြွပြီးတော်မူပါဆိုပြီးတော့လာမယ့်နှစ်အတွက်တခါတည်းပြန်လိုက်ပါအဲ့တော့ဒီလိုဂျွန်ဂျူလိုင်လာမျိုးပဲဘုန်းကြီးပြန်ကြွပေးရမှာဖြစ်ပါတယ်။နောက်အဲ့ဒီကနေပြီးတော့23ရက်နေ့စကန်သိမ့်ပါတယ်။ဘုန်းကြီးကြားထဲမှာတရက်နားပေးပါတယ် တင်နာပြီးတော့25ရက်နေ့မှာဘုန်းကြီးဝါရှင်တန် DC ကနေပြီးတော့ဒါလတ်၄စိတ်ကနေပြီးတော့လေရင်နဲ့အနောက်ဘက်ဘုန်းကြီးတို့ဆမ်ပဒန်စစ်ကိုမြို့ကိုဘုန်းကြီးသွားရမှာအဲဒီဆမ်ပဒန်စစ်ကိုမြို့ကမေရီလင်းပြည်နယ်ထဲမှာရှိတဲ့ဘုန်းကြီးတို့မူရိတာရွှေကျောင်းဆိုတာလေအခုမှကျောင်းဖြစ်တည်ထောင်ထားတာဖြစ်ပါတယ်ဘုန်းကြီးရဲ့ဓမ္မမေဆွေဖြစ်တယ်အဲဒီလိုကျောင်းတက်ကလေးတည်ထောင်ထားတဲ့ကျောင်းကသူ့ရဲ့ နှစ်နှစ်ရှိပါပြီဒါပေမဲ့အခြားခြားဆရာတော်များနဲ့သူเจ้าကိုတရားစခန်းစပြီးတော့မဖွင့်လို့ဘူးဆရာတော်နဲ့မှပဲသူတရားစခန်းဖွင့်လို့တယ်ဆိုပြီးတော့ဘုန်းကြီးကိုပဲမနစ်ကလည်းပြင့်ပါဘုန်းကြီးမနစ်ကလည်းဘိုးဘွားရိပ်တာတည်ဆောင်နေလို့မကြွနိုင်ခဲ့ပါဘူးဒီဝါရှင်တန် DC ဒီမေရီလင်းပြည်နယ်ကမင်္ဂလာဓမ္မကျောင်းတက်ကြီးကလည်းမနစ်ကလည်းပြင့်ပါဘုန်းကြီးဘိုးဘွားရိပ်တာတည်ဆောင်နေတဲ့အတွက်မကြွနိုင်ဘူး မကြွနိုင်တဲ့အတွက်ကြောင့်မို့သူတို့စကံမဖွင့်ရဒါကြောင့်ဒီနေ့ဘုန်းကြီးရောက်တဲ့အခါမှာမုရိဒာရွှေချောင်းဆရာတော်လေးကလည်းပဲအဲ့ဒီမှာသူ့ချောင်းအခက်ခဲတွေချောင်းလေးကခုမှစပြီးဒီထောင်စဆိုတော့နေရာထိုင်ခင်းလည်းအခက်ခဲရှိပါသူ့ရဲ့ဘုရားကလေးဟာယောဂီ20ပဲဆတ်မှာအဲ့ဒါကြောင့်မို့ယောဂီ20ပဲဆတ်နေတဲ့အတွက်သူ့ရဲ့တရားစခန်းလေးကို28ရက်မှ29ရက်ဒီ3ရက်တရားစခန်းလေးဖြစ်မြောက်အောင်ဖွင့်ပေးခဲ့ပါ သုံးရက်တရားစခန်းပွင့်ပြီးတော့သူ့ရဲ့နှစ်ပတ်လေပေါ့နှစ်နှစ်မြောက်တရားပွဲအနေအချင်းလည်းပဲအဲ့ဒီမှာတရားစခန်းပွဲပြီးတဲ့အခါမှာ20နဲ့အဲ9ရက်30ရက်နေ့မှာအဲ့ဒီမှာဝိရိဒရွှေချောင်းရဲ့နှစ်ပတ်လေပွဲမှာလည်းပဲဘုန်းကြီးတရားချင်းပြပေးခဲ့ရပါအဲ့ဒီ30ရက်နေ့ညမှာပဲတခါသမရာစေတကုဘေးဧရိယာမှာထေရဝါဒဘုရားဘာသာအသင်းရဲ့ညတရားပွဲပေါ့ အဲ့ဒီညတရားပွဲမှာလေဘုန်းကြီးသွားပြီးတော့တရားဟောပြရပါအဲ့ဒီညတရားပွဲကတော့ဘုန်းကြီးတို့ဒေလီတီတီဆိုတာမြန်မာတွေအများစုနေထိုင်ရာဖြစ်ပါတယ်ဒါကြောင့်မြန်မာအများစုနေထိုင်ရာဖြစ်တဲ့အတွက်တရားပွဲတိုင်းတရားပွဲထဲမှာအဲ့ဒီတရားပွဲဟာတရားနာပရိသတ်အများဆုံးဖြစ်ပါတယ်တရားကျော်ရှိပါတယ်အခုလိုခွန်ကြီးတို့ဒီမှာဓမ္မယုံကြီးနဲ့အပြည့် အဲ့ဒီမှာတရားဟောနိုင်ဖို့မလွယ်ပါဘူး။ဒါတော့ကျေဝန်းတဲ့နေရာလည်းမရှိပါဘူး။အဲ့ဒီမှာကတော့ဓမ္မယုံဆိုတာလည်းပဲတင့်တင့်မြတ်တာတွေဓမ္မယုံတွေပဲတည်ဆောက်နိုင်ပါလေ။ဒါတော့ကြီးကျယ်တဲ့ကြီးကြီးမားတဲ့ဓမ္မယုံကြီးတွေမရှိဘူး။အဲ့တော့အဲ့ဒီတရားစကန်အဲ့ဒီတရားပွဲရတော့ပြိတ္တအများဆုံးတရားပွဲဖြစ်ပါတယ်။နောက်အဲ့ဒီကနေထေရဝါဒအသင်းရဲ့ညတရားပွဲဘုန်းကြီးတို့ဂျွန်30ရက်နေ့ တရားဟောပြီးတဲ့အခါကျတော့ဇူလိုင်တရက်နေ့ပေါ့အဲဒီဇူလိုင်တရက်နေ့မှာဘုန်းကြီးဆန်ဖရန်စစ္စကိုကနေပြီးတော့ဘယ်ကိုကြွရလဲဆိုတော့ Los Angeles ဘုန်းကြီးတို့မြန်မာအများစုနေထိုင်ရာဖြစ်တဲ့မြို့ပါ Los Angeles ရဲ့ဆန်ဖရန်ရဲ့ဆိုတာမြန်မာတွေအများစုနေထိုင်တဲ့မြို့ဖြစ်ပါမြန်မာတွေအင်တာများပါအဲ့ဒီ Los Angeles ကိုဘုန်းကြီးတို့တရက်နေ့ကိုကြွတယ်အဲ့ဒီတရက်နေ့ကိုပဲဖွင့်ပွဲဖြစ်ပါတယ် ဒါရက်ကဘုန်းကြီးမှာရက်တွေကနောက်ထပ်တိုးပေးလို့မရနိုင်သူတို့ကလည်းရက်တွေကိုတိုးလို့ခြင်းနဲ့အဲ့ဒီရက်တွေတိုးလို့ခြင်းပဲမယ်လို့လည်းဘုန်းကြီးနေနိုင်တာဒီလောက်ပဲနေနိုင်တယ်ဝါဆိုမီဘုန်းကြီးပြန်ခြင်းလေဆိုတော့အဲ့ဒီမှာရက်တွေကတိုးမရပါဘူးရက်တွေတိုးမရတဲ့အခါကလည်းကြတော့ရအားဘုန်းကြီးမှာမစားနိုင်ပါဘူးအဲ့ဒီကနေပြီးတော့ဘုန်းကြီးတို့သံဃာစေတကောကနေပြီးတော့တရားနေ့မှာထွက်တယ်လော့စ်အိန်ဂျလီရောက်တယ် အဲဒီလော့စ်အိန်ဂျလီရောက်တဲ့အခါကျတော့အဲ့ဒီနေ့မှာပဲဘုန်းကြီးတို့တရားစခန်းပွဲစပါဓမ္မစက္ခုဓမ္မယုံဆိုတဲ့ဘုန်းကြီးတို့သာသနာ့ပြုဒါယကာကြီးဖြစ်တဲ့ဒေါက်တာမောင်မောင်တို့ဒေါ်မေယူတို့သမီးလေးမချုသဲမောင်တို့တည်ထောင်ထားတဲ့ဓမ္မယုံ ဖြစ်ပါတယ်သူတို့ရဲ့နေအိမ်မှာဓမ္မယုံတလုံးဆောက်ပြီးတော့မြန်မာနိုင်ငံကကြွလာတဲ့ဆရာတော်များကို ယခုလိုတရားစခန်းပွဲတွေကျင်းပတာဖြစ်ပါတယ်အဲ့ဒီမှာလည်းပဲဘုန်းကြီးတို့ Los Angeles မှာတရက်နေ့ကိုဘုန်းကြီးရောက်တယ်ရောက်ပြီးတော့အဲ့ဒီရောက်ခဏနားပြီးတော့တရားစခန်းဖွင့်ပေးပါတရက်နေ့ကနေပြီးတော့အဲ့ဒီမှာ6ရက်နေ့ထိအောင်သူလည်းပဲ6ရက်ပဲရမှာအဲ့ဒီ6ရက်နေ့မှာဘုန်းကြီးအဲ့ဒီမှာတရားစခန်းဖွင့်ပွဲအဲ့ဒီမှာနေအိမ်မှာပြုလုပ်တာဖြစ်ပါနေအိမ်မှာပြုလုပ်တာဖြစ်တဲ့အတွက် အချိန်ပြည့်ညရောနေ့ရောနေနိုင်တဲ့ပုဂ္ဂိုလ်ဟာအိမ်မှာလည်းပဲလက်ခံပြီးတော့ထားနိုင်တာ7ယောက်ပဲဆံမှာအဲ့တော့7ယောက်ပဲဆံတော့အချိန်ပြည့်ညရောနေ့ရောနေပြီးတော့အာထုတ်တာက7ယောက်အပြင်က လာလာပြီးတော့အာထုတ်တာနဲ့ဆိုရင်ယောဂီ20ကျော်ရှိပါတယ်ယောဂီ20ကျော်ရှိတယ်သို့တော့မနေ့တစ်ကြိမ်ညတစ်ကြိမ်တရားဟောပြရ ဝိဒါရွှေကြောင်းမှလည်းပဲမနေ့တစ်ချိန်ညတစ်ချိန်တရားဟောပေးရရသောအားဖြင့်ညအချိန်ရောက်တဲ့အခါကျတော့အားလုံးကအလုတ်ခွင်ကနေပြန်လာကြပြီဆိုတဲ့အခါညအချိန်မှာတော့တရားနာပရိသတ်များပါအဲ့ဒီဓမ္မစကုဓမ္မယုံမှလည်းပဲညအချိန်မှာဆိုရင်တရားနာပရိသတ်80 80လောက်ရှိပါပရိသတ်များပါအဲ့ဒီမှာဘုရားဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တွေဟာသိ နေကြတာစိတ်နေတဲ့အတွက်ကြောင့်မို့သူတို့ခြေချင်းခရီးတချို့ကလည်းနေတဲ့ပုဂ္ဂိုလ်တွေကခြေချင်းပဲလမ်းရှောင်ရလာပြီးတရားနာကြတယ်တချို့လည်းကားနဲ့လာနာကြအဲဒီကနေပြီးတော့လောစအင်ဂျလီဓမ္မစက္ခုဓမ္မယုံမှာတရက်နေ့ကနေပြီးတော့ဘုန်းကြီး6ရက်နေ့တယောက်တရားစကားဖွင့်အဲဒီ6ရက်နေ့ကနေပြီးတော့ဘုန်းကြီးလော့အိန်ဂျယ်လီကနေထွက်ခါရပါဒါခရီးစဉ်တွေဟာဟိုဟိုနဲ့ဒီနဲ့ချိတ်ဆက်မိအောင်လုပ်ထားရတာဖြစ်တယ်လေဘုန်းကြီးလေရင်ခရီးစဉ်လေးကြီးတွေသွားနေရပါ ရင်ခရီးစဉ်တွေသွားနေရအဲ့ဒီ Los Angeles ကနေပြီးတော့ဘုန်းကြီးဆမ်ပရန်ကိုပြန်ရပါတယ်တစ်ခေါက်သို့တော့ကဘုန်းကြီးဆမ်ပရန်ကနေပြီးတော့ Los Angeles ကိုသွားတယ်6ရက်တရားစခန်းဖွင့်တယ်အဲ့ဒီကနေပြီးတော့တခါ6ရက်နေ့မှာပဲစခန်းသိမ့်ပြီးတဲ့အခါကျတော့ဘုန်းကြီးအဲဆမ်ပရာစစ်တကိုကိုပြန်ပြီးတော့လေရင်စီးဖို့အဲ့ဒီမှာဆမ်ပရာစစ်တကိုလေစိတ်မှာဘုန်းကြီးတို့ဒီမှာနဲ့ကြားမှာပါလေရင်အက်ဆီဒင့်ဖြစ်လေရင်ကြီး အဲဆက်တစ်ခုဖြိုရင်းသွားတဲ့အတွက်ကြောင့်မို့အဲ့ဒီမှာလေရင်မီးလောင်နေအဲ့ဒီမှာလေရင်မူးရဲ့အဆုံးဖြတ်လည်းလည်းနည်းဟိုလိုသွားတာလည်းရှိပါလိမ့်အဲ့ဒီမှာလေရင်မူးရဲ့အဆုံးဖြတ်လည်းလိုသွားတဲ့အတွက်ဆိုပြီးတော့အဲ့ဒီမှာအသေးပြောက်ကတော့2ယောက်3ယောက်ပဲလို့ဆိုပါတယ်အမှန်တန်နည်းပါလားဒီတိုင်းလာဆိုရင်အများကြီးသိနိုင်တော့ပါတယ်သို့တော်လေရင်မူးတော်လို့ပဲဘုန်းကြီးတို့ကတော့အဲဆုံးဖြတ်တယ်သို့တော် အဲဒီမှာပညာရှင်များကတော့လေရင်မှုရဲ့အဆုံးဖြတ်နည်းနည်းလိုတယ်ဆိုပြီးတော့လေရင်မှုကိုအခုစစ်ဆေးခံနေရအဲဒီမှာဒီလေရင်ကြီးအစည်းရင်ဖြစ်သွားပြီးမီးလောင်တဲ့အခါကျတော့အဲ့ဒီကွင်းထဲမှာလေရင်တွေကိုတရက်တိဆင်းခွင့်မပေးဘဲနဲ့ပိတ်လိုက်ပါအဲကွင်းဖေးလေးမှာဖြစ်တာဆိုတော့အဲ့ဒီမှာလေရင်ပြေးလန်းချောင်းဖေးလေးမှာဖြစ်တဲ့အတွက်အဲ့ဒီမှာနှစ်ရက်တိတိပိတ်လိုက်တော့ဘုန်းကြီးလေစိတ်ကိုရောက်နေပြီအဲ့မှာထွက်ဖို့ပဲရှိတော့တယ် 15မိနစ်တစ်ချိန်15မိနစ်တစ်ချိန်လေရင်ကွင်းနဲ့ဆက်သွယ်ပြီးတော့ထွက်ဖြစ်သလားထွက်ဖြစ်သလားမေးတယ်ဒါပေမဲ့လို့သူတို့လည်းအထက်ကမေးမကြသေးတဲ့အတွက်ကြောင့်မို့အဆုံးဖြတ်ချက်မရသေးတော့အဖြေမသိသေးတဲ့အတွက်ကြောင့်မို့မသိသေးပါဘူးနောက်15မိနစ်ထပ်ဆက်ပါနောက်15မိနစ်ထပ်ဆက်ပါကြတော့ထွက်ဖြစ်ပါတယ်ဆိုရင်လည်းဘုန်းကြီးမှနောက်ကျနေလို့မဖြစ်တော့သူတို့ချိန်တဲ့အချိန်တိုင်းပဲဘုန်းကြီးတို့သွားတယ်ဟိုရောက်တဲ့အခါကျတော့မှအထက်ကတောင်းဝန်ရှိတဲ့ပုဂ္ဂိုလ်ကနေပြီးတော့အလုံးပြေးလိုက်တယ်ဆိုတာကိုကျင်ညာလိုက်တယ် အဲ့ဒီမှာနှစ်ရက်ပိတ်မယ်ဆိုတော့ဘုန်းကြီးစောင့်လို့မဖြစ်တော့ဟိုကလည်းပဲဘုန်းကြီးတို့သာဝတစေတကုဘေးဧရိယာအဲဘေးဧရိယာဟမ်မွန်ဘေးတရားစခန်းပေါ့ဟမ်မွန်ဘေးတရားစခန်းမှာကျောင်းသက်ကြီးဟာဘုန်းကြီးတို့ဆရာတော်ဥဒိလနန္ဒဘေးဝန္တဆိုတာဘုရားထေရဝါဒတက္ကသိုလ်ရဲ့ပါမောက္ခချုပ်ပထမဦးဆုံးပါမောက္ခချုပ်ဆရာတော်ဖြစ်ပါတယ်အဲ့ဒီဆရာတော်တည်ထောင်တဲ့ကျောင်းဖြစ်ပါတယ် အဲဒီဆရာတော်ဟာကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးပထမဦးဆုံးခရီးစဉ်မှာ နောက်ပါတပည့်ဖြစ်နေပါသွားတယ်ဆရာတော်ဖြစ်ပါတယ်။အဲဒီမှာနောက်ဘက်ကန်းကနေပြီးတော့ဆရာတော်ဘုရားကြီးကြွတဲ့အခါမှာသူတို့ဘက်မှာကိုယ်ွယ်ဖို့ရာအတွက်ယဟန်တစ်ပါးလောက်တပည့်တော်တို့စီ ထားပေးခဲ့ပါဆိုတဲ့အတွက်ကြောင့်မာသီဆရာတော်ဘုရားကြီးကဆရာတော်ဥတိလန္ဒတာကိုထားပေးခဲ့။အဲဒီမှာဆရာတော်ဥတိလန္ဒတာထားပေးခဲ့တဲ့အခါဆရာတော်ဥတိလန္ဒတာမှလည်းအခက်ခဲပေါင်းများစွာပေါ့။ဘုန်းကြီးတို့မြန်မာပြည်တက်ကလည်းနေသေးတယ်။ နေသေးတဲ့အတွက်ကြောင့်မို့အဲ့ဒီမှာရပ်တည်နိုင်ဖို့ဆိုတာခက်ခဲအများကြီးရှိပါတယ်။အဲ့ဒီခက်ခဲတွေကိုသူဘယ်လိုဖြေရှင်းတယ်ဆိုတာတွေကိုဘုန်းကြီးကတော့မာဇီဆရာတော်ဘုရားကြီးရဲ့အနိနာမှာပြည့်စုံလူကျွေးနေတာဖြစ်လို့ဆရာတော်ဘုရားကြီးကစာရောက်လာတိုင်းရောက်လာတိုင်းဘုန်းကြီးကိုဖတ်ဖတ်ပြီးပြဖတ်ပါတယ်။ဘာကြောင့်လဲဆိုတော့ဥစဉ်နဲ့နောင်ကိုဥစဉ်ဒီဘသာသနာပြုခရီးတွေသွားတဲ့အခါမှာအတွေ့အကြုံတွေရအောင်ဆိုပြီးတော့အခက်ခဲတွေသူတို့ဘယ်လိုခက်ခဲကြတယ်ဘယ်လိုဖြေရှင်းကြတယ်ဆိုတာလေးဥစဉ်နားလည်တတ်အောင် ဘုန်းကြီးကိုစာရီပြပတ်ထားပါဆရာတော်ဥက္ကေလာသစီကပေးတဲ့စာရီဘုန်းကြီးပြပတ်ပါတလတစ်ချိန်တလတစ်ချိန်ဒီဆရာတော်နှစ်ပါးမာသီဆရာတော်ဘုရားကြီးထာမှာသူတို့ရဲ့တွေ့ကြုံနေရတဲ့ဒီသာသနာပြုခရီးစဉ်ရဲ့အခက်ခဲတွေအဲ့ဒီဟာတွေအများကြီးကိုဆရာတော်ဘုရားကြီးကိုတင်ပြဆောင်ထားကြတာကြီးဘုန်းကြီးဖတ်ထားတော့အဲ့ဒီအချိန်တုန်းကဒီဆရာတော်နှစ်ပါးခက်ခက်ခဲခဲထူထောင်ခဲ့ကြတယ် သူတို့ထူထောင်ပြီးလို့ဒီမှာပြည့်ပြည့်စုံစုံကြီးဖြစ်ပြီဆိုမှဘုန်းကြီးတို့ကသွားရတယ်ဒါကြောင့်မို့အဲ့ဒီဟာပုဂ္ဂိုလ်တွေကဆရာတော်ပြင်ပန်းလားလို့မေးတယ်ဘုန်းကြီးကမပြင်ပန်းပါဘူးလို့အားကြောင့်မပြင်ပန်းတာလေဆိုတော့ဒီဆရာတော်တွေဟာလို့ပြင်ပန်းကြီးစွာတည်ထောင်ထားတယ်ဆိုတာဘုန်းကြီးကအမေရိကန်နိုင်ငံကိုမရောက်ဘူးခင်ကလေးကဒီဆရာတော်တွေတင်ပြနေတာတွေကိုစာနဲ့ဘုန်းကြီးကအပြည့်စုံဖတ်ထားရတာဖြစ်တဲ့အတွက်ဒီဆရာတော်တွေဟာတကယ်ခရောင်းတော်ကြီးထဲမှာ ပင်ပန်းကြီးစွာရှောင်လန်းခဲ့ရအခုဘုန်းကြီးတို့ကရွှေကိုစိုးပေါ်မှာဂရိဖန်ဖနက်စီးပြီးရှောက်ရတယ်လို့ပါပဲလို့ဘာမှပင်ပန်းနေမရှိပါဘူးကွဲရီဆရာတော်ကြီးဟာလည်းပဲသူ့ရဲ့ကျောင်းကြီးဟာဧကကျေကြီးပါကျောင်းကြီးတွေကလည်းအကြီးကြီးပါကျောင်းကြီးနှလုံးတိဆောက်ထားတယ်ဆရာတော်ဥက္ကိလသအဲဆရာတော်ဥတိလနန္ဒပြိဝန္တဟိုအရှိဘက်ကဆရာတော်ဥက္ကိလသကလည်းကျောင်းကြီးနှလုံးတိဆောက်တာတကယ်ကိုဘုန်းကြီးတို့ဒီလိုအခမ်းအနားတွေအားလုံးကျင်းပနိုင်တယ်လွတ်လွတ်လပ်လပ်ကျင်းပနိုင်တယ်တရားတွေပြသနိုင်တယ်ဟောကြားနိုင်တယ် အဲ့ဒီဆရာတော်ဥတိလနာရဲ့အကြောင်းမှလည်းဘုန်းကြီးတို့ယောဂီပထမဦးဆုံးစဖွင့်တဲ့နေ့က80ကျော်ရှိပါတယ်။ယောဂီ80ကျော်ရှိပါတယ်။အဲဒါစနေတနင်္ဂနွေဆိုတော့အဲ့ဒီရက်တွေကပိတ်ရက်တွေဖြစ်တဲ့အတွက်ယောဂီတွေကနှစ်ရက်ရနှစ်ရက်ဝင်ပါတယ်။ဒါဘုန်းကြီးတို့မြန်မာတွေဘုရားဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တွေသဘောပေါက်ဖို့ပါနော်။တရက်အားတယ်ဆိုတရက်ဘုန်းကြီးရိတ်တာကိုလာဝင်လို့ရပါတယ်။နှစ်ရက်အားတယ်ဆိုနှစ်ရက်လာဝင်လို့ရပါတယ်။ရက်တွေအများကြီးရမှာမဟုတ်ပါဘူး။တရက်ရရင်လည်းတရက် ကုသိုလ်မရဘူးလားနှစ်ရက်အားထုတ်ရင်နှစ်ရက်ကုသိုလ်မရဘူးလားကုသိုလ်တွေရတယ်ဒါကြောင့်မို့အားတဲ့ရက်ကလေးကိုအားတဲ့အချိန်လေးကိုအတွက်ဒီချိန်လေးကိုအကျိုးရှိရှိအသုံးချစီခြင်းပါလေအမေရိကန်နိုင်ငံမှာရှိတဲ့ပုဂ္ဂိုလ်တွေဟာအချိန်ရင်အင်မတန်ဆင်းရဲပါတယ်သူတို့အချိန်ဆင်းရဲတဲ့အခါကျတော့ရတဲ့အချိန်လေးကိုရတဲ့ရက်ကလေးကိုအခြားအပျော်ခရီးတွေမထွက်တော့ဘဲနဲ့အဲ့ဒီမှာတရားစခန်းကိုလာရောက်ပြီးတော့စခန်းဖွင့်နေဆိုရင်အဲ့ဒီဖွင့်တဲ့ရက်ကလေးကိုစနေတနင်္ဂနွေနေ့ရက်ရနေ့ရက် တရက်ရတရက်ဆိုတာလိုလာပြီးတော့ဝင်ကြအဲ့ဒီမှာသူတို့နှစ်ရက်အားထုတ်နိုင်ရတဲ့ပုဂ္ဂိုလ်တွေကနှစ်ရက်ဝင်ပြီးကိုယ်လုပ်ခွင့်လုပ်ပြန်ကြတယ်အဲ့ဒီမှာစီရင်ပေးထားတဲ့ပုဂ္ဂိုလ်က90ကျော်60ဝန်းကျင်ပါပဲသူလည်းပဲအဲ့ဒီမှာနေရောညရောအဲ့ဒီမှာ9ရက်တရားစခန်းပေါ့6ရက်နေ့ကနေပြီးတော့73ရက်နေ့ထိအောင်ဇူလိုင်6ရက်နေ့ကဇူလိုင်73ရက်နေ့ဆိုတော့9ရက်ပေါ့အဲ့ဒီမှာ9ရက်တရားစခန်းဖွင့်လှစ်ပြီးတော့ပြီးခဲ့ပါတယ် အမှန်တန်လေးကြိုးစားအထုတ်ကြပါအမှန်တန်လေးကြိုးစားအထုတ်ကြပါသူတို့စွမ်းနိုင်သမျှပေါ့ဒါပေမဲ့ဘုန်းကြီးရဲ့မျက်စိနဲ့ကြည့်ရမယ်ဆိုရင်တော့ဘလို့မှအားရစရာမရှိသေးပါဘူးသို့တော့သူတို့နိုင်ငံရဲ့အနေအထားနဲ့ကြည့်မယ်ဆိုရင်တော့သူတို့ဟာဘုန်းကြီးရဲ့တရားစခန်းကိုအတော်ကိုကြိုးစားအထုတ်တယ်ဆိုတာကိုအဲ့ဒီကကျောင်းကတိုက်ဥဆရာတော်ဖြစ်တဲ့ဥဝဒ္ဒရာကနေပြီးတော့တရားစခန်းသိမ့်တဲ့အခါမှာ သူဩဝါဒပေးတာလေးကိုဘုန်းကြီးနားထောင်ကြည့်လိုက်အဲဒီတော့ဘုန်းကြီးတို့ဟမ်မွန်ပေးဓမ္မနန္ဒဝိဟာရအကြောင်းတိုက်ကြီးရဲ့တရားစခန်းမှာတော့ဒီတရားစခန်းဟာနံပါတ်1ပဲယောဂီတွေအလုံးငြိမ်တယ်တဲ့စကားလည်းမပြောဘူးတရားလည်းပို့ပြီးကြိုးစားတာကိုတွေ့ရတယ်လို့ဆိုပါတယ်ယောဂီများရဲ့စိတ်ထဲမှာလည်းပဲအလုံးတက်ကြွနေတာကိုဘုန်းကြီးတွေ့ရပါတယ်ဘာကြောင့်လဲဆိုတော့သူတို့မှာအခုလိုစနစ်တကျနဲ့စီကံတကျထိမ့်သိမ့်ပြီးတော့တရားပြပေးတဲ့ တရားတွေသူတို့အမထုတ်ရတာကြာပြီဟိုမှာတော့တရားစခန်းပွဲဆိုတာထိုင်တရားစခန်းပွဲလောက်ပဲရှိတယ်ထိုင်တရားပဲရှိတယ်တခြားတရားမရှိဘူးအဲ့ဒီဘုန်းကြီးတို့ကတော့တတိပဌာန်နည်းအရာဟောကြားတာဖြစ်တဲ့အတွက်ထိုင်ဣရိယာပုနဲ့ရှုမှတ်ပုံရက်တဲ့ဣရိယာပုနဲ့ရှုမှတ်ပုံဈဉ္ညာဣရိယာပုနဲ့ရှုမှတ်ပုံလျှောင်းတဲ့ဣရိယာပုနဲ့ရှုမှတ်ပုံ ဣရိယာပု၄ပါးရှုမှတ်ပုံကို အပြည့်အစုံဘုန်းကြီးကသင်ကြားပေးတာဖြစ်တဲ့အတွက်မနက်ပိုင်းကို လုပ်ငန်းစဉ်တရားဟောပေးတယ်မနက်ပိုင်းကိုဘာတရားလဲအာထုပုံအာထုနည်းသင်ပြပေးတယ်လုပ်ငန်းစဉ်တရားဟောပေးတယ်ညပိုင်းမှာအာပေတိုက်တွန်းတရားဟောပေးတယ်ညပိုင်းကျတော့ဘာတရားဟောပေးတယ်အေးအာပေတဲ့တရားတိုက်တွန်းတဲ့တရားအဲ့ဒီတရားကိုဟောပေးတော့ အဲဒီမှာမနေ့ပိုင်းကသင်ကြားပေးလိုက်တယ်ညနေပိုင်းကျတော့သူတို့ကိုပြန်အားပေးတဲ့တရားတွေဟောပေးတော့သူတို့မှတခါနဲ့စိတ်တက်တည်တက်ကြွပြီးတော့ကြိုးစားကြဒါပေမဲ့ဘုန်းကြီးနေစီတွေကအားမရပြီမယ်အဲဒီမှာရှိတဲ့ဆရာတော်ကတော့သူ့မျက်လုံးထဲမှာတော့ဒီတရားစခန်းဟာတကယ်အကောင်းဆုံးတရားစခန်းပဲယောဂီတွေစကားနဲ့စူးစူးညံညံပြောတာဆိုတာမရှိဘူးအဲဒီမှာအမှန်လဲတရားကိုကြိုးစားပြီးမှတ်ကြဘုန်းကြီးတို့တရား ပွဲပြီးလို့ရှိရင်တရားအိမာယမြတ်တမ်းပေးဝေပြီးရင်တရားညပြီးတာပါသို့တော်လည်းပဲဘုန်းကြီးတရက်ဟာဘုန်းကြီးကအဲ့ဒီဘုရားခန်းထဲမှာဘုန်းကြီးဓမ္မယုံခန်းထဲမှာကိစ္စလေးရှိလို့သွားတာအဲ့ဒီမှာကိစ္စလေးရှိလို့သွားကြည့်လိုက်တဲ့အခါကျတော့10နာရီခွဲလောက်ဘုန်းကြီးဆင်းသွားတဲ့အခါသွားကြည့်လိုက်တာအဲ့ဒီမှာယောဂီတွေ20လောက်တရားအားထုတ်နေကြတော့ရှိသေးတယ်ကြိုးစားတာလားမကြိုးစားတာလားကြိုးစားကြတဲ့ပုဂ္ဂိုလ်တွေတရားကြိုးစားတယ် ဒါတရားအားထုတ်ချိန်အနာချိန်ပေးလိုက်ပြီးပြေးပြီမယ်လို့သူတို့အချိန်ပိုကြီးကြိုးစားပြီးတော့အားထုတ်နေကြတာတွေ့ရတော့တော်တော်အားရစရာပါအဲ့ဒီကနေပြီးတော့ဘုန်းကြီးဇူလိုင်23ရက်တရားစခန်းသိမ်းတယ်အဲ့ဒီဇူလိုင်23ရက်တရားစခန်းသိမ်းပြီးတော့အဲ့ဒီ23ရက်နေ့ကိုပဲဘုန်းကြီးကဆံပရံကနေဘုန်းကြီးထွက်ခွာခဲ့ရဆံပရံကနေပြီးတော့ဘုန်းကြီးနယူးယောက်ကနေဒီလေစိတ်ကိုဘုန်းကြီးလေရင်နဲ့သွားခဲ့တယ်နယူးယောက်ကျတော့23ရက်နေ့ ဟိုကနေပြီးတော့2နာရီနေ့2နာရီ30မှာထွက်တယ်ည7နာရီ15လောက်မှာဘုန်းကြီးရောက်ပါတယ်အဲတော့ညပိုင်းရောက်သွားအဲဒီမှာညပိုင်းရောက်သွားပြီးတော့ဟိုကအကျိုးဆိုတဲ့ပုဂ္ဂိုလ်ကြီးညလာကျူပြီးတော့မနေ့14ရက်နေ့ကျတော့ဘုန်းကြီးတို့နရွရောက်လောကချမ်းသာဖရာကြောင့်ဝါစုတင်ကဆက်ကပွဲမှာဘုန်းကြီးတရားဟောပြရတယ်ဆက်ရက်ကြီးတဲ့နော်ဘုန်းကြီးမှာနားရက်တွေသိမရှိဘူးဆက်ရက်တွေကြီးတဲ့ဘုန်းကြီးသွားနေတာ ဂျားထဲမှာဘုန်းကြီးဘယ်မှအချိန်အားနေလို့ဘယ်ကိုသွားလိုက်တယ်ဘယ်နေရာကိုမရောက်ဘူးလို့သွားကြည့်တယ်ဘယ် shopping mall ကြီးကိုသွားပြီးလေ့လာတယ်ဘယ်စင်တာကြီးကိုသွားပြီးကြည့်တယ်ဆိုတာဘုန်းကြီးဒီတစ်ခေါက်ပါမရှိဘူးဘုန်းကြီးရဲ့ဒီတစ်ခေါက်ကြီးစဉ်ဟာအင်မတန်တန့်ပြီးတော့တရားနဲ့ကြီးတွေသွားနေတယ်တရားစခန်းနေကြီးတွေတရားဟောပေးရတာနဲ့တရားစခန်းနေကြီးနဲ့ကြီးတွေသွားနေအဲဒီမှာ14ရက်နေ့မှာ၄ရောက်မြို့လောကချမ်းသာဘုရားကျောင်း ဒီလောကချမ်းသာဘုရားကျောင်းဆရာတော်ဥယျာဏကဆိုတာလည်းပဲကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးပို့ပေးတာဆရာတော်ဖြစ်ပါအဲ့ဒီနေရောမြို့မှာတည်ထောင်တဲ့ကျောင်းထဲမှာဒါပထမဦးဆုံးကျောင်းတက်ကြီးဖြစ်ပါအဲ့ဒီမှာအမေရိကန်နိုင်ငံမှာကျောင်းတိုက်တွေတည်ထောင်တဲ့အထဲမှာဘုန်းကြီးတို့တောင်ပုလူဆရာတော်ဘုရားကြီးတည်ထောင်တဲ့တောင်ပုလူကျောင်းတိုက်တစ်ကျောင်းရှိပါတယ်ဒါကမာသီဆရာတော်ဘုရားကြီးရဲ့အရင်တစ်နှစ်ကြာပါအဲ့ဒီကျောင်းတိုက်တစ်ခုတည်းပါပဲ ကျေးဇူးတော်ရှင်ပါသည်ဆရာတော်ဘုရားကြီးကြတော့ဒုတိယကြွသွားတယ်ကြွသွားပြီးတော့အဲဒီမှာအရှိဘက်ကံအနောက်ဘက်ကံအရှိဘက်ကံမှာဆရာတော်ဥပိ္ပလသကိုထားပေးခဲ့အနောက်ဘက်ကံစံပရံတို့အဲဒီမှာစံပရံဘက်မှာဆိုရင်ကယ်လီဖိုးနီးယားပြည်နယ်ခေါ်တာပေါ့အဲဒီဘက်မှာဆရာတော်ဥတိလန္ဒနာဘိဟွန်သကိုထားပေးခဲ့တယ်နောက်ထပ်အဲ့ဒီဟာတခါနောက်တစ်ခေါက်ဆရာတော်ဘုရားကြီးကြွတဲ့အခါမှာအဲ့ဒီပြည်နယ်တွေကဆရာတော်ဘုရားကြီး တတိတာဝကတွေသူတို့ကိုယ်ွယ်ဖို့အတွက်သူတို့ပြည်နယ်အတွက်ပို့ပေးပါအောင်ဆိုတော့ဆရာတော်ဘုရားကြီးဟာနှစ်ပါးပို့ပေးခဲ့တယ်ဒုတိယကြိမ်ဒုတိယကြိမ်နှစ်ပါးပို့ပေးခဲ့တယ်အဲ့ဒီဆရာတော်ဘုရားကြီးပို့ပေးခဲ့တဲ့တန်ဃာတော်တွေရဲ့အရေးချင်းတွေကိုလည်းကြည့်အောင်နော်ဆရာတော်ဥက္ကိလသဆိုတာသာသနာတစ္ဆာတိတိဘဝရဓမ္မစရိယာပိဋကတပုံဆောင်ဖြစ်ပါတယ်ပိဋကတပုံဆောင်ဖြစ်ပါတယ်တိပိဋကဖြစ်ပါတယ် နောက်ဆရာတော်ဥပိလန္ဒနာဘိဝန္တဆိုတာလည်းပဲသူပြောเสียမလို့တော့ဘူးဒီမှာပါဠိဆရာတော်ကြီးဖြစ်ပါဒီလိုရေချင်းပြင့်မိတဲ့ဆရာတော်တွေကိုမာသီဆရာတော်ဘုရားကြီးပို့ပေးထားပါနောက်ဒုတိယပို့လိုက်တယ်နှစ်ပါးမှလည်းပဲဆရာတော်ဥဝိမလဆိုတာကလည်းပဲအဲ့ဒီဆရာတော်ဥဝိမလဆိုတာလည်းပဲဣတိကတပုံဆောင်သာသနာ့တရားတိဘောရဓမ္မစီရပါဠိပါရကုဖြစ်ပါတယ်နောက်ဒီခုလောကချမ်းသာဘုရားကျောင်းမှာရှိတဲ့ဆရာတော်ဥယျာဉ်ကဆိုတာလည်းသာသနာ့တရားတိဘောရဓမ္မစီရပါဠိပါရကုဖြစ်ပါတယ် အဲလိုပရိယတ်တိဘက်ကတကယ်ကိုအစဉ်တန်းမြဲမြဲအယူချင်းပြည့်မီတဲ့တပည့်တွေကိုဆရာတော်ဘုရားကြီးကပို့ပေးလိုက်တာဖြစ်ပါအဲလိုဆရာတော်ဘုရားကြီးဒုတိယသူ့ပို့လိုက်တဲ့နှစ်ပါးနှစ်ပါးထဲမှာလည်းပဲဒီဆရာတော်ဥယျာဉ်ကဆိုတာအမေရိကန်ဒီဘုန်းကြီးနယူးယောက်မြို့မှာပထမဦးဆုံးတည်ထောင်တဲ့အကြောင်းဖြစ်ပါအခုကျောင်းကြီး၁၀ကျောင်းလောက်ဖြစ်နေပါပြီနောက်မှတစ်ဖြည်းဖြည်းဖြည်းဖြည်းတိုးပွားသွားတာဒီကျောင်းတိုင်းမှာလာတဲခိုရင်းနဲ့ပဲတစ်ဖြည်းဖြည်းကျောင်းလေးတွေတိုးပွားတိုးပွားသွားတာအခု၁၀ကျောင်းတောင်ရှိနေပါပြီ ဟိုဝါရှင်တန်ဘက်ကဆိုရင်လည်းပဲအခုဆိုရင်6ကျောင်းတောင်ရှိသွားပါပြီဒီမှာခုချင်းခုချင်းတိုးပွားသွားဟိုဘက်ကအနောက်ဘက်ကဆရာတော်ဥတိလနန္ဒရဲ့ဆန်ဖရန်စစ္စကိုဘက်မှာဆိုရင်လည်းပဲ10ကျောင်းမကရှိသွားပါပြီကျောင်းတွေတိုးပွားသွားအဲ့တော့မြန်မာတွေကလည်းဗုဒ္ဓဘာသာဝင်ဖြစ်တဲ့မြန်မာတွေကလည်းပဲတိုးပွားပြီးများပြားလာတယ်လို့ကျောင်းတိုက်တွေကလည်းပဲတဖြည်းဖြည်းတိုးပွားတိုးပွားလာတော့အဲ့ဒီနိုင်ငံမှာသာသနာတော်မကွယ်တော့ဘူးသာသနာထွန်းကားနေပြီသာသနာဘာဖြစ်နေပြီလဲ ဗုဒ္ဓသာသနာထွန်းကားနေပြီနော်ဘုန်းကြီးတို့မြန်မာတွေအခုတရားအားထုတ်ကြတဲ့အခါမှာဘုန်းကြီးပေါ်ပေါ်တန်တန်လေးအားထုတ်တာကိုသိပြီအားမရတယ်လို့ပဲအခုအဲ့ဒီနိုင်ငံမှာဘုန်းကြီးခုသံဗရံဘေးဧရိယာပတ်ဝန်းကျင်ကိုကြည့်လိုက်တယ်ဘုန်းကြီးတို့မြို့သားတွေရောမြို့သမီးတွေရောသိအားမနေတာကိုမတွေ့ဘဲနဲ့ဘာသာရေးလုပ်နေကြတာကိုတွေ့ရတယ်အချိန်အားမနေဘူးတရားရေးလုပ်တဲ့ပုဂ္ဂိုလ်ကတရားသင်တန်းကိုတက်နေကြတယ်အခုတတိပ္ပံသင်တန်းဆိုပြီးတော့တက်ကြတယ် အခြားပုဂ္ဂိုလ်တွေကဘေးကြီးတင်တာဆိုဘေးကြီးတင်တာတက်ကြတယ်ပဋ္ဌာန်းတင်တာဆိုပဋ္ဌာန်းတင်ညာတက်ကြတယ်ဓမ္မပဒတင်တာဆိုဓမ္မပဒတင်တာတက်ကြတယ်အဲဒီလိုပဲအချိန်တွေကိုဘာသာရေးနဲ့ပဲအကုန်ဆုံးခံတယ်ကလေးတွေဆိုရင်လည်းကလေးတွေရဲ့ဘာသာယဉ်ကျေးမှုသင်တန်းဆိုပြီးတော့ရဟန်းတော်တွေကဖွင့်ပေးနေကြတယ်အဲဒီလိုပဲသူတို့သားသမီးလေးတွေကိုတခြားဘာသာဝင်တွေဖြစ်သွားမှာစိုးရိမ်လုံးလို့ညမဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တွေကကိုယ်သားသမီးလေးတွေကိုဘာသာတရားကင်းပြောက်သွားမှာစိုးရိမ်တဲ့အတွက် အဲဒီမှာဆရာတော်တန်ဃာတော်များလျှောက်ထားပြီးတော့ဘာသာရေးသင်တန်းတွေပို့ချပေးနေတယ်။ဒါကြောင့်ကိုယ်နိုင်ငံမှာရှိတဲ့ပုဂ္ဂိုလ်တွေဟာလည်းပဲမိယောဖလာဗုဒ္ဓဘာသာလောက်နဲ့ကျင့်တတ်မနေနဲ့။ကိုသားသမီးလေးတွေဟာတကယ်ဘာသာတရားကိုကိုယ့်ရဲ့ဘာသာတရားကိုလက်လက်ရှိုင်းရှိုင်းနားလေသဘောပေါက်တဲ့သားသမီးလေးတွေဖြစ်အောင်ဒါမိဘတွေမှာတာဝန်မရှိဘူးလား။အေးမိဘတွေမှာတာဝန်ရှိတယ်နော်အခုဒီမှာနောက်နိုင်ငံရောက်နေတဲ့ပုဂ္ဂိုလ်တွေဟာလည်းသူတို့တာဝန်ရှိတဲ့အတွက် သူတို့သားသမီးလေးတွေတခြားဘာသာဝင်တွေဖြစ်ကုန်မှာဆိုတဲ့အတွက်သူတို့အခုအထူးကိုကြိုးစားပန်းစားနေဘာသာရေးသင်တန်းတွေယဉ်ကျေးမှုသင်တန်းတွေအဲ့ဒီလိုသင်တန်းတွေဖွင့်လှစ်ပြီးတော့ဆောင်ရွက်နေကြတာဖြစ်ပါတယ်အဲ့တော့ဘုန်းကြီးသံဗရံကနေပြီးတော့73ရက်နေ့သွား73ရက်နေ့ရောက်တော့လောကချမ်းသာဘုရားကျောင်းမှာဘုန်းကြီးဝါစုသင်္ကန်းဆက်ကပွင့်မှာတရားဟောကြဟောပြောပေးပါအဲ့ဒီနေရောက်မြို့မှာတော့တရားဟောဖို့ တရားစခန်းတွေဖွင့်ဖို့ဘုန်းကြီးအချိန်ကြီးမပေးနိုင်တော့ပါဘူး။များသောအားဖြင့်တရားစခန်းဆိုတာလည်းပဲသူတို့စီမှာကစနေတနင်္ဂနွေခံပြီးတော့တရားစခန်းဖွင့်မှအဆင်ပြေတာဖြစ်ပါတယ်။ဒီလိုမဟုတ်လို့ရှိရင်အားလုံးဟာအလုသမားကြီးတွေပါ။အားလုံးဟာဝန်ထမ်းတွေကြီးတွေဖြစ်တဲ့အတွက်ခွင့်တောင်းလို့မရပါဘူးအလုလုံနေရ။အလုလုံနေရတာတွေဖြစ်တဲ့အတွက်အချိန်မအားလတ်တဲ့အတွက်ကြားရဲကိုဖွင့်လိုက်ရင်ယောဂီမရှိပဲဖြစ်တတ်ပါ။ဒါကြောင့် အဲဒီဈာရက်ကြီးဖြစ်တဲ့အတွက်ဘုန်းကြီးတရားစခန်းမဖြစ်ဘူးသို့တော်တရားပွဲတွေဖြစ်မယ်ဆိုရင်တော့ဘုန်းကြီးခွင့်ပြုရင်တရားပွဲပြင်တာတွေရှိပါတယ်ဘုန်းကြီးကကျမ်းမာရေးစစ်ဆေးစရာရှိတယ်ဒီနေရွောက်မြို့မှာဘုန်းကြီးနေရာမှာ6ရက်ပဲနေရာမှာဖြစ်ပါ6ရက်တဲ့နေရာမှာဖြစ်တဲ့အတွက်ဘုန်းကြီးဆေးစစ်ဖို့ကျမ်းမာရေးအတွက်စစ်ဆေးဖို့အတွက်ဘုန်းကြီးအဲ့ဒီမှာအချိန်ပေးရမှာဖြစ်တဲ့အတွက်ဒီတစ်ခေါက်တော့အားလုံး နေရောက်မြို့မှာရှိကြတဲ့အာလုံဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တွေသိခံကြပါဆိုပြီးတော့ဘုန်းကြီးကသူတို့ကိုမေတ္တာရခံပြီးတော့ဘုန်းကြီးကျမ်းမာရေးငားရဲ့လုံလုံးဟာဘုန်းကြီးရဲ့ကျမ်းမာရေးစစ်ဆေးမှုပဲပြုပါတယ်အဲ့ဒီမှာနှလုံးကျမ်းမာရေးစစ်ဆေးခဲ့ပါနှလုံးယောဂစစ်ဆေးခဲ့တယ်နောက်ပြီးတော့ဘုန်းကြီးကြောက်ကဘုန်းကြီးစစ်ဆေးခဲ့တယ်နောက်ပြီးတော့ဝမ်းကောင်းပေါ့ဘုန်းကြီးရဲ့ဝမ်းကောင်းကို ဟိုရေကိုအပေါ်ပိုင်းကနေပြီးတော့လည်းစစ်ဆေးတယ်အောက်ပိုင်းကနေလည်းစစ်ဆေးတယ်နောက်ပြီးတော့ဘုန်းကြီးအသေးစစ်ဆေးခဲ့တယ်နောက်ပြီးတော့သွေးတွေအမျိုးစုံစစ်ဆေးခဲ့တယ်ဘုန်းကြီးသွေးတွေယူပြီးတော့အဲ့ဒီ၅မျိုးအဲ့ဒီစစ်ဆေးမှုခံယူခဲ့ပါအဲ့လိုစစ်ဆေးမှုခံယူခဲ့တော့အချိန်လေးအများကြီးပြရပါတကယ်လို့သာဘုန်းကြီးတရားပွဲတွေခွင့်ပြုလိုက်မယ်ဆိုရင်ဘုန်းကြီးစစ်ဆေးမှုတွေကိုဒီလောက် ပြည့်ပြည့်ဝဝဘုန်းကြီးစစ်ဆေးနိုင်မှာမဟုတ်ဘူးအဲ့တော့ဟိုမှာစစ်ဆေးကြရတယ်ဆိုတာကတကယ်ကိုစက်ပစ္စည်းကိရိယာတွေကလည်းပြည့်စုံတယ်ဆရာဝန်တွေကလည်းပဲ၄နှစ်တစ်ချိန်လောက်စံမိုးပဲပြန်ပြန်ဖြေရတယ်အကြောင်းသားတွေလိုပဲအဲ့ဒီမှာဆရာဝန်ကဘုန်းကြီးတို့ဒီမြန်မာနိုင်ငံဆရာဝန်ကခုနှစ်နှစ်လားတက်ပြီးပြီဆိုရင်တခါဖြေပြီးတာနဲ့ဆရာဝန်ဖြစ်သွားရင်နောက်ထပ်စံမွေးဖြစ်စရာမရှိတော့ ဟိုကဆေးကုသနေတဲ့ဆရာဝန်တွေဟာ၄နှစ်တစ်ကြိမ်သို့မဟုတ်10နှစ်ပြည့်သွားရင်တစ်ကြိမ်ပြန်ပြန်ပြီးဖြေရတယ်။တကယ်လို့စံမိုးပဲပြန်မဖြေဘူးသို့မဟုတ်ဖြေတယ်ကြားတယ်ဆိုရင်ဆမ်းမသိမ့်တယ်။ဆေးကုသခွင့်မရှိတော့ပြန်သိမ့်လိုက်တယ်သူက။အဲတော့ပြန်ပြီးဖြေရတယ်ဆိုတော့သူတို့မှာစာကြည့်အားကကျောင်းသားနဲ့အတူတူပဲ။ကျောင်းသားတွေလိုပဲသူတို့ဟာစာကြည့်နေတာ။ဆေးတွေကလည်းပဲအမျိုးမျိုးပေါ်နေတာဖြစ်တဲ့အတွက် တကယ်လို့စာရိဖတ်မထားရင်ဒီဆေးတွေအာနိသင်တွေသူတို့ဘာမှသိမှာမဟုတ်ဘူးအဲ့လိုဘာမှမသိတဲ့အတွက်ကြောင့်မို့ဒီဆရာဝန်တွေကိုယ်တိုင်ကစာရိဖတ်ရပါဘုန်းကြီးကိုဒီမှာဆေးစစ်ဆေးပေးတဲ့ဆရာဝန်ကြီးဒေါက်တာမြတ်ဆန်ဆိုရင်ဘုန်းကြီးတော်တိုင်းတော်တိုင်းဘုန်းကြီးတော်တိုင်းတော်တိုင်းစာမိုးဝဲဖြေဖို့ကြီးတယ်ပဲသူစူးစမ်းနေရတာတွေ့ပါတယ်ဆရာတော်ဘယ်တော့ကြွမလဲဘယ်တော့ကြွမယ်ဘယ်တော့ရောက်မယ်ဆိုရင် အဲတပည့်တော်တလန်းလောက်တော့ဟန်ကြသေးတယ်တပည့်တော်စာချက်ချင်ရသေးတယ်ဆိုတယ်ဘာလို့ရတာလို့ဆိုစာမိုးဖြေရမှာကဲတက်60ရှိနေပြီစာမိုးဖြေရတော့မယ်ဘာလို့ဖြေရတာလို့ဆိုတော့အခုဒီမှာစေကုသခွင့်ဟာပိတ်သိမ်းမှာဖြစ်တယ်မဖြေရင်စေကုသခွင့်ပိတ်သိမ်းတော့မှာအဲတော့စာမိုးဖြေအောင်မှသူဟာစေကုသခွင့်ရတာဆိုတော့စာမိုးဖြေရမှာအဲဒီမှာစာမိုးဝဲဖြေဖြေပြီးတော့မှစေကုသခွင့်ရတာဆိုတော့အဲဒီဟာဆရာဝန်ကြီးတွေရဲ့ စေကုသမှုတွေဟာလည်းပဲအင်မတန်ကိုထိရောက်ပါတယ်။ဒါတော့စမ်းတတ်တဲ့နေရာမှာဘုန်းကြီးတို့ဒီမှာဆိုရင်ဘုန်းကြီးတို့တွေးပေါင်လေးချိန်လိုက်တယ်။တွေးပေါင်လေးချိန်လိုက်တယ်ဆိုလက်မောင်းလေးကမ်းပေးပြီးတော့လေအိတ်ကလေးနဲ့ဘုန်းကြီးပတ်လိုက်တယ်။ဟိုဘက်ကတရားတိုင်လေးကိုထောင်လိုက်တယ်ထောင်ပြီးဒီမှာလေအိတ်လေးပိတ်ပြီးနှိပ်တယ်။နှိပ်ပြီးပြီတခါလောက်ချိန်ပြီးပြီဆိုရင် ပြီးတာဟိုမှမဟုတ်ဘူးမကျင့်တတ်ဘူး။ ဒီဘက်တင်ချိန်ကြည့်တယ်မရဘူးစိတ်ထဲမှာမကျင်တတ်သေးဘူးဆိုဟိုဘက်လမ်းပေါင်းမှာချိန်တယ်စိတ်နေရင်ချိန်လို့မကျင်တတ်သေးရင်ထိုင်ခိုင်းပြီးတော့မှချိန်တယ်အဲ့ဒီလောက်ကိုသူတို့ကသူတို့ကျင်တတ်ပြီးထိအောင်ကိုပဲတွေးပေါင်ချိန်ကိုလည်းပဲခြေခြေနဲ့နဲ့တစ်ချိန်နဲ့နဲ့သူတို့စိတ်တိုင်းမကြသေးရင်နောက်တစ်ချိန်နောက်တစ်ချိန်အဲ့လိုပြန်ပြန်ချိန်တယ်နောက်ပြီးတော့ဘုန်းကြီးဟိုဒီမှာနှလုံးရောဂါစမ်းသပ်တဲ့အခါမှာ ECG ရိုက်တယ် ECG ရိုက်တဲ့အခါမှာဘုန်းကြီးတို့မြန်မာနိုင်ငံမှာဆိုတာက တခါတည်းဘုန်းကြီးရင်ပတ်ကလေးတွေလိုက်ကပ်ပေးတယ်ခြေတော်ကလေးတွေလိုက်ညှပ်ပေးတယ်ပြီးတာနဲ့စက်ကိုခလုတ်နှိမ့်လိုက်တယ်ဒီဒီဒီဒီဒီဒီဆိုစာရွက်ထွက်ကြလာတယ်အဲ့ဒါပြီးတာနဲ့ပြီးပြီတချီတည်းနဲ့ပြီးပါပြီဟိုမှာဘုန်းကြီးအချိန်ပေါင်းများစွာအဲ့ဒီမှာ ECG ရိုက်တဲ့ဟာကိုပဲတနေရာကနေတနေရာရွှေ့ကပ်တယ်တနေရာကနေတနေရာရွှေ့ကပ်ပြီးရိုက်တယ်အဲ့လိုရိုက်ပြီးုံနေနဲ့မပြီးသေးဘူးနှလုံးနေရာကိုတခါအန်ထရာဆောင်းနဲ့ရိုက်ပြီးကြည့်တယ်တခြားနှလုံးရဲ့နေရာကိုထောင်ပြီးတော့အကြာကြီးကြည့်တယ် ရင်ကောင်းနေရာကိုအထူးကြည့်တယ်သူတို့နောက်ပြီးတော့ဒီနေရာတွေအားမရလို့ရှိရင်နှလုံးရောဂါတကယ်ရှိမရှိသေချာသိကျင်ရင်တခါလေပင်ကိုပြန်ကြည့်တယ်ဇာတုရဲ့ဒီမှာဆက်ဆက်တာနှလုံးရောဂါနဲ့ဆက်ဆက်တဲ့အစိတ်ပိုင်းနေရာတွေကိုအကုန်လုံးထောက်ထောက်ပြီးတော့ပြန်ကြည့်တယ်ဒါ ECG ရိုက်ဟိုဟာလုပ်ပြီးတော့စန္ဒရာဆောင်းနဲ့သေချာကြည့်တယ်အဲ့လိုကြည့်ပြီးတော့မှသေချာစစ်ဆေးပြီးပြီဆိုတဲ့အခါကျင့်တတ်ပြီလားမကျင့်တတ်သေးဘူးစက်ပေါ်မှာတင်ပြီးဘုန်းကြီးကိုပြေးခိုင်းတယ် ဆက်ပေါ်မှာဘုန်းကြီးတက်ပြီးပြေးရအဲဒီမှာဆက်ပေါ်မှာတက်ပြီးပြေးတဲ့အခါမှာသူကဘယ်ကနန်းပြောင်ဆရာတော်ရောက်အောင်ပြေးရမလို့ဆိုတာပြောထားပြီးသားအဲဒီမှာသူအဲ့ဒီကနန်းမရောက်မချင်းပြေးရတာမောဟိုက်နေတာပဲလူကိုအဲဒီမှာဆက်ရှင်ကလည်းမြင့်လေခြေထောက်ကပိုသွဲလေပိုမောလေအတင်းကိုနှလုံးကိုအလုတ်လုတ်ခိုင်းလိုက်တာအတင်းအလုတ်လုတ်ခိုင်းပြီးဆိုမှသူတို့တတ်မှတ်တဲ့အဲ့ဒီကနန်းစဉ်ရောက်ပြီဆိုမှဘုန်းကြီးကိုဆွဲပွေပြီးတခါခုနကလူကလေးမောဆွဲတင်လိုက်ပြန်တယ် တင်ပြီးတော့ခုနကအန်တရာဆောင်းတဲ့တခါပြန်ကြည့်ကြပြန်ပြန်ကြည့်ပြီးပြီဆိုမှစိတ်တိုင်းကြပြီဆိုမှ okay ဆိုဝိုင်းអော်လိုက်တာပဲတခါ okay ကောင်းတယ်လုံးဝမရှိဘူးအဲ့ဒီမှာအဲ့ဒီလိုသိကြအောင်စစ်ဆေးတယ်နောက်ထပ်တနည်းကြံသေးတယ်ဒီတဲ့သေးသားခြင်းရင်ဆရာတော်ရဲ့သွေးကြောတွေက နေပြီးဖောက်เสียတနည်းကြံသေးတယ်ဒါပေမဲ့ဒီမှာအလုံးကင်းနေတဲ့အတွက်ဒါလို့ဆိုရင်အဲ့ဒါလုံလောက်ပါပြီဆရာတော်ကလုံးဝနှလုံးယောဂမရှိပါဘူးဟောအဲ့ဒီလိုကိုဆရာချန္ဒနာစစ်ဆေးပေးတယ် နောက်တစ်ခါကြောက်ကန့်ဘုန်းကြီးတို့ဘုသူတပြောနေတာနော်ဘုန်းကြီးတို့ယောဂီများကိုကိုကိုတိုင်းဒီမှာပတ်စံနေသိမ်းပေါင်းရာချီထောင်ချီကုန်ခံရတာနော်ဒါလေးတွေကိုကိုကလက်တွေ့ကြရအဲ့ဒါသတိသတိထားပြီးတော့ကိုကိုကိုဩစစ်သေးတာဘယ်လိုစစ်သေးပါလားငါတို့စကားလေးတောင်ပြောမခံပါလားမဟုတ်ဘူးဘုရားမေးနေတာဘုန်းကြီးကိုမျိုးစုံမေးပြီးတော့စစ်သေးနေတာကဲဘုန်းကြီးကိုအမျိုးစုံအချိန်လေးပေးတယ်အများကြီးပေးတယ်ဘုန်းကြီးကိုအချိန်လေးအများကြီးပေးပြီးတော့သူတို့စစ်သေးတယ် ရှောက်ကဆိုရင်ဘုန်းကြီးဒီမှာလဲစစ်ဆေးဘူးပါလားဒီမှာလဲစစ်ဆေးဖို့ပါတယ်စစ်ဆေးတဲ့အခါမှာဘုန်းကြီးကိုဒီကရင်အန်ထရာဆောင်းရိုက်ပါတယ်ရိုက်ပြီးတော့အဲ့ဒီမှာဘာလို့စိကစိကအစီတွေဖိုက်ပေါ်ချအဲဖိုက်ပေါ်ချပြီးတော့အဲ့ဒီမှာဟိုသူတို့ရဲ့စမ်းတဲ့ဟာနဲ့လိုက်ပေါ်တယ်ပေါ်ရင်ကနေဟိုဘက်မှာ TV မှာကြည့်တယ်အဲ့ဒီမှာဒီကြည့်ပြီးဝမ်းပိုက်ကိုရှောက်ပတ်တယ်ပတ်ပြီးကြည့်တယ်နောက်ဘုန်းကြီးရဲ့ဒီမှာစိကုံနေရာကိုကြည့်တယ်ကြည့်ပြီးပြီဆိုရင်ဘာဖြစ်တယ်ညာဖြစ်တယ်ပြောလိုက်တယ် အခုဘုန်းကြီးဒီမှာကြောက်ကစစ်ဆေးတဲ့နေရာကိုဘုန်းကြီးကိုစစ်ဆေးတော့ဒီတော့ကဘုန်းကြီးကြောက်ကတည်းစစ်ဆေးတယ်ဆိုတာဘာမှမလုပ်ခိုင်းဘူးဘုန်းကြီးဟိုမှာကြတော့ရေတဝါတောက်ပေးပါဆိုပါဇက်ကကိုအန်ထွက်ရမလောက်ရေတောက်ရတယ်ဘုန်းကြီးကိုအဲ့ဒါမစစ်ဆေးခင်မှာနော်ပါဇက်ကအန်ထွက်ရမလောက်ရေတွေတောက်ခိုင်းတယ်အဝါတောက်ပါရေတွေတဝါကြီးတောက်ခိုင်းတယ်ရေတွေတောက်ပြီဆိုမှဒီမှာစီးတင်းနေပြီဆိုမှသူတို့ဘုန်းကြီးသူ့ရဲ့အိတ်စင်ပေါ်မှာတင်ပြီးတော့စစ်ဆေးပေးပါတယ် အဲ့လိုစစ်ဆေးပြီးပြီးစစ်ဆေးတဲ့အခါမှာလေစောစောကလိုဝမ်းပိုက်နေရာတွေတင်အစည်းနဲ့လောက်တာမဟုတ်ဘဲနဲ့နံဘေးနံရိုးရဲ့ဘေးလေးနေရာလေးတွေမှာ တကယ်ကြောက်ကရှိတဲ့နေရာကိုပဲအထူးပြုပြီးတော့သူတို့အန္တရာဆောင်ရိုက်ပြီးကြည့်ပါအဲ့ဒီနေရာကိုကြာကြီးကြည့်တယ်စိတ်တိုင်းကြအောင်ကြည့်တယ်ဘာဖြစ်သေးလဲဒီလိုကြည့်တဲ့ကဘာဖြစ်လဲဒီလိုကြည့်တဲ့ကဘာဖြစ်လဲမေးနေပြီးတော့ကြည့်တယ်နောက်တခါဟိုဘက်ညာဘက်ဆောင်မှာဘယ်ဘက်ဆောင်မှာစောင်းခိုင်းနောက်ပလက်လှမ်းမှာလှမ်းခိုင်းပြီးတော့ ဘုန်းကြီးကိုအဲ့ဒီမှာအန်တရာဆောင်းနဲ့ဟွာလုပ်ပြီးကြည့်တယ်နောက်ပြီးပြီဆိုတဲ့အခါကျတော့မှသွားပြီးစီးပွားပါအောင်ဆိုပြီးတော့ခုနကစီးတွေတင်းအောင်ရေတွေတောက်ခိုင်းတယ်ရေတွေတောက်ပြီးတော့မှအားလုံးဒီစီးရော့သွားအောင်တခါပြန်ပြီးတော့စီးသွားခိုင်းတယ်သွားခိုင်းပြီးတော့မှတခါပြန်ပြီးတော့အဲ့ဒီအားကိုပြန်စစ်ပြန်တယ်အဲ့ဒါစစ်ပြီးပြီဆိုမှ okay ဘာမှမရှိဘူးရတယ်ကြောက်ကမရှိဘူးဒါပေမဲ့အဖြေမှာတော့ဘုန်းကြီးတို့အခုအချိန်တည်းအောင်မသိခဲ့သေးပါဘူး အဖြေအားဘုန်းကြီးတို့၄၅ရက်တပတ်နေမှအဖြေထွက်လာမှာဆိုတဲ့အတွက်အဲ့ဒီအဖြေကိုသူတို့ဟောနေအီးမေးလ်နဲ့ဘုန်းကြီးတွေပို့ပေးပါမယ်ဆိုတာလေအဲ့ဒီကြောက်ကအဲ့ဒီအဖြေဒါပေမဲ့ဟိုသွေးတွေကနေစစ်တဲ့ဟာမှာတော့ဘုန်းကြီးမှမရှိပါဘူးလို့ဟိုသွေးနဲ့ပတ်သက်တဲ့စစ်ဆေးချက်ကအရာတော့ဘုန်းကြီးသိပြီနေပါပြီနောက်တခါကြောက်ကပြီးတဲ့အခါကျတော့ဘုန်းကြီးကိုပါစစ်လဲဝမ်းကောင်းစစ်တယ်ဘုန်းကြီးကလည်းခုဘုန်းကြီးတို့နိုင်ငံမှာ ဒီမှာဖြစ်နေကြတာတော်ရကြကြတော့လည်းဘသူဖြင့်ဥကြီးဖြတ်လိုက်ပြန်ပြီဘိုက်ကနေဖောက်ပြီးတော့တခါဟိုဘက်ကအညစ်အကြေးတွေထုံနေရပြန်ပြီဘုန်းကြီးကဒါတွေကြားရတွေ့ရတာဆိုကြောက်တာပေါ့ဘုန်းကြီးလည်းကြောက်တာဘုန်းကြီးကသူများဘိုက်ဖြစ်ရင်ကိုကဘိုက်ဖြစ်နေပြီအဲ့လူပြန်သွားရင်ဘုန်းကြီးကဖြစ်နေတာကိုလူကတပြီးတော့နှလုံးဆိုဘုန်းကြီးကသူပြန်သွားရင်နှလုံးဖြစ်နေတာဘုန်းကြီးစိတ်ကစိတ်ကဘုန်းကြီးစိတ်မှာအဲ့လိုဖြစ်နေတာအဲ့လိုဖြစ်နေတာဆိုတော့ဘုန်းကြီးကအဲ့ဒါသိကြောက်တာအဲ့ဒါကြောက်တော့ဘုန်းကြီးကဟိုဆရာဝန်ကြီးကမေးတယ်ဘုန်းကြီးရောက်ခဲ့ရ ဘုန်းကြီးအမေရိကရောက်ခဲ့ကလှမ်းပြီးတော့ရောက်တဲ့နေ့မှာပဲဆရာဝန်ကြီးကလှမ်းဆက်တယ်ဆက်ပြီးတော့ဆရာတော်စစ်ချင်တာတွေပြောပါတပြီးတော့ရန်နဲ့လှုပ်ထားပါမယ်ဆိုပြီးတော့ပြောတာရန်နဲ့လှုပ်ထားပါမယ်ဆိုတော့ဘုန်းကြီးကအဲ့ဒီမှာဝမ်းကောင်းစစ်ချင်တယ်လို့ပြောလိုက်တယ်အဲဆရာတော်လှုပ်ပေးမယ်လှုပ်ပေးမယ်ဝမ်းကောင်းလည်းအကုန်လုံးစစ်ပေးမယ်ပေါ့တခြားအားတွေလည်းစစ်ပေးမယ်ဆိုပြီးပြောပါတယ်အဲ့ဒါနဲ့ဝမ်းကောင်းစစ်လက်ခါတော့ပြောရရင်တော့ဘုန်းကြီးရှစ်တွေကုန်ပြီဗျာဒါတော့ပဲပြောမယ်ဟုတ်လားအဲ့ဒီမှာ ပထမဘုန်းကြီးကိုမလုပ်လဲဆိုတော့အဲ့ဒီဝါကောင်းစစ်မယ်ဆိုတဲ့အခါကျတော့ဘုန်းကြီးရေးတွေကိုအဲဒီလိုဆိုရင်ဘာဘာဘလောက်ပုံးလို့ခေါ်ရမလားမသိဘူးအဲ့ဒီပုံးတစ်ပုံးပေးလိုက်တယ်အဲ့ဒီထဲမှာဆေးတွေထည့်ထားတယ်နောက်ဆေးထုတ်လေးတစ်ထုပ်လေးပေးလိုက်တယ်အဲ့တောက်ကန်လေးကြတော့ရေကိုဒါနဲ့အပြည့်ထည့်အပြည့်ထည့်ပြီးတဲ့အခါမှာဘုန်းကြီးတို့ကတောက်နေတဲ့တရားယောဂီတွေကတောက်နေတဲ့ရေပလင်း၁၀ပလင်းကျော်ကျော်လောက်တော့ရှိမယ်ထင်ပါတယ်အဲ့ဒီပုံးနဲ့ အဲပလင်းနဲ့ဆယ်ပလင်းကျော်ကျော်လောက်တော့ရှိမယ်ထင်တယ်အဲအဲ့ဒါနဲ့အပြည့်ဘုံကြီးဆေးနဲ့တောက်ရတယ်အဲ့ဒါမတောက်ခင်မှာဆေးနှလုံးနှလုံးတဏှာကြီးရှားတောက်ရတယ်အဲ့ဒီမှာဆရာဝန်ကြီးကဒီဘုံနဲ့ရေကိုအပြည့်ဆရာတော်ဘုံပေးပါတဲ့အဲ့ဒါကိုကွန်အောင်တုတ်တောက်ပေးပါပေါ့ကွန်တော့ပြီးပါဓမ္မဝမ်းထဲမှာရှိတာတွေအကုန်လုံးစင်ကြယ်သွားနောက်ဆုံးဆရာတော်ဗျာတဲ့ဒီဆရာတော်ရဲ့ထွက်သွားတဲ့ရေဟာ ဒီရေကဲ့သို့ပဲဖြူမရအောင်ထွက်သွားတဲ့ရေမျိုးဖြစ်အောင်ဖုံးပေးပါဗျာဆိုတော့အဲ့တော့ပုံးနဲ့ထည့်ထားတဲ့ရေကိုဘုန်းကြီး15မိနစ်ရှားတစ်ခွက်15မိနစ်ရှားတစ်ခွက်တောက်ရတာမကုံမချင်းတောက်ရဘုန်းကြီးတသက်မှာတော့အဲ့ဒီလောက်တခါမတောက်ဘူးရေတခါမတောက်ဘူးအဲ့လောက်ကြီးအောင်ဒဗလင်းလုံးကောင်အောင်မော့ပါဆိုရင်တော့တခါမမော့ဘူးဘုန်းကြီးမှာကဲစောတော့ကအခုကြောက်ကစီတုံးကလည်းပဲရေကိုအန်ဆွဲရမလားဘုန်းကြီးရေတွေတောက်ခဲ့ရတယ် အဲ့ဒီမှာလည်းပဲရေဘယ်နှခွန်းမှမပြပါဘူး10ခွက်လောက်တောက်လိုက်ရတယ်ဘုန်းကြီးအဲ့ဒီမှာအဲဒီမှာလည်းပဲအခုဒီမှာဒီရေတွေတောက်ခိုင်းတယ်အဲ့ဒါတွေတောက်ရမယ်ဆိုတော့တောက်တောက်ပြီးတဲ့အခါကျတော့၄၅6နာရီလောက်ကျတော့သွားပြီဘုန်းကြီးသွားကုန်ပြီဝင်လိုက်ထွက်လိုက်ကျင်မဲ့ထွက်လာလိုက်ကြံသွားရပြန်ပြီကျင်မဲ့ထွက်လာပြီးခြိုင်းမဲ့ခြံငံပြီးကြံသွားရပြန်ပြီဝင်လိုက်ထွက်အဲ့လိုနဲ့သွားရတာနောက်ပိုင်းကျတော့ဘုန်းကြီး10နာရီခွဲလောက်ကျတော့ရေလည်းကုန်သွားပြီရေလည်းကုန်သွားပြီသွားလည်းမရပါဘူးသွားနေတာလည်း အဲ့တော့ရေ၄ပါးဖြစ်သွားပါပြီရေတိုင်းပဲဖြစ်နေပါအဲနောက်ဆုံးဘုန်းကြီးကိုယ့်အကူမှတ်ထားတဲ့အချိန်မောဘယ်လောက်ရှိလဲဆို18ချိန်လောက်ဘုန်းကြီးသွားအဲ့မှာရေတိုင်းမှာပဲရေပဲထွက်သွားရေကအပေါ်ကရေတော့အောက်ကရေထွက်ပေါ်ရေတော့အောက်ကရေထွက်ရေပဲဖြစ်သွားအဲ့မှာဆရာဝန်ကြီးကလည်းလှမ်းပြီးဖုန်းနဲ့ဆက်ကိုသူခိုင်းထားတဲ့အတိုင်းမေးတာလှမ်းမေးတယ်ဆရာတော်ရေတွေကုန်ပြီလားအချိန်ကုန်မဲအချိန်လောက်မှန်းမေးတယ်ကုန်ပြီဆရာကြီးဆိုဆရာကြီးလည်းကြည်လိုက်တာလေဒါဟာတဲ့သူကလည်းသဘောတကျအဲ့ဒီမှာကုန်ပြီ အခုသွားတာလဲကျုံလဲမြော့နေပြီခရင်မောတော့တုတ်ကြတော့မယ်လို့ပြောရတာအဲ့ဒါနဲ့မနေ့ကြတော့မှလာပြီးတော့ခွန်ကြီးကိုပင့်သွားတယ်ပင့်သွားပြီးတော့ပြောရင်တော့အဲ့ဒီမှာစစ်ဆေးမှုကလည်းအဲ့ဒီနေ့ရဆိုရင်ဘုန်းကြီးညလည်းတညလုံးမအေးရပါဘူးဝမ်းသွားရတာနဲ့တညလုံးမအေးရဘူးမနေ့ကျတော့အဲ့ဒီဝမ်းကောင်းကိုစစ်တယ်ဝမ်းကောင်းစစ်တဲ့အချိန်ဟာဒီဘုန်းကြီးတို့ကားအဲဘုန်းကြီးတို့ရန်ကုန်မြို့မှာကားချတယ်လို့ပါပဲဟိုမှာလည်း traffic ရှိပါတယ်ဟိုမှာမနေ့ အလုတ်သွားတဲ့အချိန်ပေါ့ယုံသွားတဲ့အချိန်လို့ဈေးသွားတဲ့အချိန်လို့အလုတ်သွားတဲ့အချိန်ဟာမနေ့ပိုင်းကြက်တော့ဘုန်းကြီးကိုလာပင်းတဲ့အချိန်က9နာရီဆိုတော့ထပ်ပင်းမိတဲ့အချိန်ပေါ့အဲ့ဒီအချိန်လေးဆိုတော့နောက်ကျနောက်ကျတဲ့အခါဘုန်းကြီးဈေးကန်းရောက်သွားတဲ့အချိန်ကျတော့အဲ10နာရီကျော်သွားပြီ10နာရီခွဲပြီးသွားပြီအဲနောက်အဲ့ဒီမှာခဏဘုန်းကြီးရဲ့ဒီမှာဟိုမွေတကရီဒီပါရညာတွေနဲ့ဒါတွေနဲ့လောကပြုရတာဆိုတော့အဲ့ဒီမှာဘုန်းကြီးအခန်းထဲခေါ်သွားတဲ့အချိန်ဟာ7နာရီနဲ့10မိနစ်ရှိတော့ဘုန်းကြီးမှတ်ထားတဲ့နာရီလေးနဲ့ ဒါအဲ့ဒီမှာ15မိနစ်မိနစ်20လောက်ကြာသွားတယ်အဝဇာသင်္ကန်းလဲပါဆိုပြီးလဲပြီးတော့ဗာဝဲရတော့ဆိုစက်ကူအင်းကြီးဝဲရတယ်စက်ကူအင်းကြီးနောက်ကွဲကြီးဝဲရတယ်ကိုယ့်အကူသာမှန်းကြည့်တော့အဲ့ဒီမှာစက်ကူအင်းကြီးဝဲပြီးတော့ဘုန်းကြီးတယောက်ခဲထားခဲ့ပြန်ငုတ်တော့ခဏလေးကြာပြန်တော့လာပြန်ရောဖွင့်ဖွင့်ပြီးတော့လာပြန်ရောဗာမျက်လုံးမှာပါလေကလက်မောင်းလာပြီးတော့အဲ့ဒါပတ်ပြီးတော့သွေးပေါင်ချိန်ပြန်ရောသွေးပေါင်ချိန်ပြီးတော့ဒီကနေ့ဘာတွေပြောမှလည်းမသိဘူးအင်္ဂလိပ်စာလည်းတစ်လုံးမှမတတ်တော့သူပြောတာ ဩငါကြားဘူးတယ်ဒါတွေလုတ်ပြီးငါ့ကိုဆေးတွေပါတောက်ပြီးရင်အိတ်တယ်လို့ပြောဘူးတယ်ဟိုပုဂ္ဂိုလ်ကတော့ तू အိတ်တာဘာမှမသိလိုက်ဘူးပြောတယ်ငါက तू ပြောတာအိတ်ခိုင်းတာထင်တာပဲဆိုကိုလည်းအိတ်ရပါအိတ်ညာလည်းအေးရပြက်တာဆိုတော့စဉ်းစားကြည့်တော့ဘုန်းကြီးလည်းအိတ်ရပါအိတ်လားအိတ်ပြောမယ်ပြောလို့ပြောချင်းလေးဖြစ်တဲ့အချိန်မှာလာပြီးတော့အဲ့မှာခေါ်သွားတယ်ခေါ်သွားတဲ့အချိန်ကျတော့အဲ့ဒီမှာဘုန်းကြီးရဲ့စမ်းသပ်ခန်းကြီးလေးခေါ်သွားတယ် သန္တာခံကြီးတဲ့ကြတော့ဆရာမတွေရောဆရာဝန်တွေရောအဲ့ဒီမှာ၄၅6လောက်ဘုန်းကြီးကိုစောင့်အဲ့ဒီမှာခွန်ချသွားပြီးအေးရပေါ်မှာလဲခိုင်းတယ်အဲလဲခိုင်းပြီးတော့ခုနကလိုသွေးပေါင်ချိန်မြန်တယ်သွေးပေါင်ချိန်ပြီးတဲ့အခါမှာတစ်ဖက်စောင်းပါဆိုပြီးစောင်းခိုင်းတယ်ဘုန်းကြီးလက်ကိုပေးပါဆိုပြီးလက်ပေးပြီးတော့လက်ကိုဆေးထိုးတယ်ဘုန်းကြီးတော့လက်ဖမိုးပေါ်မှာဆေးထိုးလိုက်တယ်နောက်ဘုန်းကြီးကိုပါဇက်ဟာခိုင်းတယ်စောင်းခိုင်းပြီးတော့ပါဇက်ဟာခိုင်းတယ်ကပါဇက်ထဲမှာလည်းရှူရှဲဆိုပြီးတော့ဘာတွေပမှန်းလည်းမသိဘူးအဲ့ဒီပတ်လိုက်တယ် သူတို့ခိုင်းတဲ့အတိုင်းလုပ်နေရတာပဲအဲဒီမှာအဲဒီမှာဆေးတွေပက်လိုက်တဲ့အခါကျတော့ပက်ပြီးတဲ့အခါကျပါဇတ်ထဟခိုင်းတယ်ဟာခိုင်းပြီးဘုန်းကြီးပါဇတ်ထဲမှာထည့်တယ်ဘုရားဝတ္ထုတစ်ခုထည့်လိုက်သွားနဲ့ကြိုက်ခိုင်းတယ်ဟိုဘုန်းကြီးအဲ့ဒီအချိန်မှာပြောရရင်တော့သူတို့ခိုင်းတာပဲလုပ်နေရတယ်ဘုန်းကြီးသတိမရှိတော့သူဖြစ်ကုန်တယ်အဲ့ဒီအချိန်မှာနောက်ဘုန်းကြီးပါဇက်ထဲကိုတခုခုထည့်ပြီးတဲ့အခါမှာဘုန်းကြီးအာကောင်ထဲကိုထိုးသွင်းလိုက်တာဘုန်းကြီးသိလိုက်တယ်။အဲ့ဒီအချိန်မှာတော်တော်အာကောင်ထဲမှာခံရခဲ့လို့ဘုန်းကြီးလည်းအတန်ထွက်သွားသလားဘာဖြစ်သလားမသိဘူး အဲ့ဒီအာကောင်နဲ့ထိုးသွင်းလိုက်တဲ့အချိန်ပဲသိလိုက်တယ်နောက်ဘာမှမသိတော့ဘူးမိသွားတယ်လုံးဝသတိမိသွားတယ်အဲ့ဒီသတိမိသွားတဲ့အချိန်ကျမှဘုန်းကြီးကိုအပေါ်ပိုင်းကလည်းပဲအပေါ်ပိုင်းကဘုန်းကြီးတို့ဒီအပေါ်ပိုင်းမှာရှိတဲ့အစာအိမ်နဲ့ပတ်သက်တာတွေကိုပေါ်ပိုင်းမှာအားလုံးဘုန်းကြီးရဲ့ဥကြီးထဲမှာလိုက်စစ်တယ်လိုက်ကြည့်တယ်နောက်အောက်ပိုင်းကကြတော့ဘုန်းကြီးတို့အောက်ပိုင်းမှာဥအခွေလိုက်ခွေလိုက်ရှိတယ်အဲ့ဒီအခွေလိုက်ခွေလိုက်ထဲမှာသူတို့ကြည့်လို့မြင်နိုင်အောင်တဲ့အခုနောက်ပိုင်းမှာဘုန်းကြီးက အဲဘုန်းကြီးရဲ့ဒီမှာဆရာဝန်ကြီးဒေါက်တာမြတ်ဆန်ကပြောပြတာဆရာတော့ဘိုက်ထဲမှာလေပဲရှိမနော်တဲ့ဒီနေ့ဘာအစာမှမရှိဘူးလေကဘာဘူးလို့လို့ဆိုတော့လေတွေထိုးသွင်းရတယ်တဲ့ဥတွေတခါတည်းတင်းလာအောင်အဲ့ကြတော့မှဟိုကမီးထိုးပြီးတော့ဆရာတော်ရဲ့ဥတွေကိုအကုန်လုံးသူတို့စစ်ဆေးတာတဲ့အဲ့ဒီဟာအောက်ပိုင်းကနေစစ်ဆေးတာအပေါ်ပိုင်းရောအောက်ပိုင်းရောဆရာတော်ကိုအဲ့ဒီနေရာစစ်ဆေးပေးတာဆိုတာပြောတယ်အဲ့ဒီမှာဘုန်းကြီးကိုလာပြီးတော့ဆရာဝန်ကြီးတွေဒေါက်တာမြတ်ဆန်တို့လာခေါ်တဲ့ချိန်ကျဘုန်းကြီးတတိရတဲ့ချင်းမရတဲ့ချင်းခေါင်းနဲ့မူးနေတာ အဲဒီမှာနှစ်ယောက်ဘုန်းကြီးကိုတွဲပြီးတော့မှခေါ်သွားအဲတွဲပြီးခေါ်သွားပြီးတော့အဲဒီနေ့ကိုသူတို့စောစောကတော့ဒါလေးစစ်ဆေးပြီးရင်ဆိုင်တဆိုင်မှာပေါ့အင်တန်ကောင်းမွန်တဲ့ဆိုင်မှာတန်ဖိုးကြီးတဲ့ဆိုင်မှာသွားပင့်ကပ်မယ်ဆိုပြီးတော့ရည်ရွယ်ထားတယ်ဒါပေမဲ့နောက်ကျသွားတဲ့အခါကျသူတို့ကအိမ်မှာပဲအဲဆွန့်ကပ်ဖို့အစီအစဉ်တွေလုပ်ထားတယ်အဲဘုန်းကြီးရောက်တဲ့အချိန်ကျတော့အဲဒီမှာအိမ်ပြက်သွားပြီးတော့အိမ်မှာဆွန့်ကပ်တယ်ဘုန်းကြီးကသူတို့သွားတဲ့အချိန်လေးမှာဘုန်းကြီးအိတ်ထဲမှာရှိတဲ့နာရီလေးကိုဘုန်းကြီးပြန်ကြည့်လိုက်တယ် အဲ့ဒီမှာသူကသူ့အိမ်ကနာရီတောင်ဖြုတ်ပြီးပေါက်ထားတယ်ဆရာဝန်ကြီးကဟုတ်လေဆိုတော့ဘုန်းကြီးစွန်မစားရဘူးလေမနေ့ကလည်းဘုန်းကြီးကဟိုဒီဟာတွေဝမ်းနေဘာလို့တော့အတွက်ကြောင့်မို့သူတို့ကဟိုပိတ်ပင်ထားတာတွေမာတာတွေဘာတွေမစားရဘူးဆိုပြီးပိတ်ပင်ထားတာတွေရှိတော့အစာဟာရကတော်နည်းနေပြီဆိုတာသိတော့ဒီထဲမှာလည်းဝမ်းထဲမှာလည်းဘာစာမှမရှိတော့ဘူးဆိုတာသိတော့အဲ့ဒီမှာစွန်ဖုံးပေးမှဖြစ်မယ်ဆိုပြီးတော့သူတို့ကနာရီတောင်အင်္ဂါနာရီတောင်မှောက်ထားတယ် အဲ့ဒါနဲ့ဘုန်းကြီးကသူကိုယ့်အိတ်ထဲပါလာတဲ့နိုင်လေးနှိုက်ကြည့်တော့မိနစ်20ကျော်နေပြီနိုင်20ကျော်တော့သူတို့ကတ်ပါတယ်ဘုန်းကြီးကကတ်ခံတယ်ဆရာတော်ဖုံးပြပါဗျာအချိန်လေးလိုပါသေးတယ်ဖရာတယ်ဟုတ်လားအချိန်လေးလိုပါသေးတယ်ဖရာဆိုတော့ဘုန်းကြီးကဘုန်းကြီးအိတ်ထဲနှိုက်ထားတဲ့နိုင်လေးသူ့ပြလိုက်တယ်20လွန်သွားပြီလို့ပြောလိုက်တယ်ဟင်း20လွန်သွားမဟုတ်ပါဘူးဗျာဆရာတော်ဘာမှလည်းဟောမလုပ်သေးဘူးပေါ့ဒီကျမ်းမာရေးကြဖုံးပြကောင်းပါလေဖရာသူကတော့နားကြီးချတာပေါ့ဖုံးပြကောင်းပါဒါနဲ့ဘုန်းကြီးကပြောလိုက်တယ်တခါကြီးတို့ရဲ့ဒီ ဒကာကြီးပြုတဲ့ကုသိုလ်တွေကိုဘုန်းကြီးပြန်ပေးနိုင်တာဒီသီလပဲရှိတယ်လို့ပြောလိုက်တယ်။ဘုန်းကြီးဘက်ကပေးနိုင်တာဒီသီလပဲရှိတယ်။ဒီနေရာနဲ့သိရင်တောင်သိသွားပါစေဘုန်းကြီးသီလကိုအပြတ်မခံနိုင်ဘူးလို့ဒါကြောင့်မို့ဟောဒီဆုံးကိုဘုန်းကြီးကမစားဘဲနဲ့တရက်နှစ်ရက်သုံးရက်စသည်နေလာခဲ့တဲ့ရက်တွေဟာလည်းဘုန်းကြီးမှာအလေးချင်းတွေရှိခဲ့ပူပါလေ။ဒါကြောင့်မို့ဒီနေ့တရက်မစားလို့လည်းဘုန်းကြီးမသိနိုင်ပါဘူး။အသိခံပါလို့ဘုန်းကြီးက အခုဘုန်းကြီးတို့ဒီမှာဆေးဝါးတွေကုသပေးတယ်ဆိုတာဟိုနိုင်ငံမှာနည်းနည်းလေးကုန်ကျစရိတ်မဟုတ်ဘူးအဲဒါဒီဆရာဝန်ကြီးကိုယ်တိုင်ဆေးကန်း၃ခန်းပိုင်တယ်သူမှာအဲ့ဒီဘုန်းကြီးကိုစမ်းသပ်ပေးတဲ့ဆရာဝန်ကြီးကိုယ်တိုင်ဆေးကန်း၃ခန်းပိုင်တယ်တကယ်လက်ရှိမှာလည်းပဲအဲ့ဒီအမေရိကန်နိုင်ငံရဲ့ဒုတိယဆေးရုံအုပ်ကြီးအဲဒီပုဂ္ဂိုလ်ကြီးကဘုန်းကြီးကိုအထူးပြုပြီးတော့အခုနှလုံးဆိုရင်လည်းနှလုံးအထူးပြုတဲ့ဆေးကန်းကိုမှချိတ်ထားတယ်အဲဒီဝမ်းကောင်းဆိုရင်လည်းဝမ်းကောင်းကိုမှတကယ်အထူးကုဆေးကန်းမှချိတ်ထားတယ် နောက်ပြီးတော့ကြောက်ကဆိုရင်လည်းကြောက်ကအသေးဆိုရင်လည်းအသေးတကယ်အထူးအစီကံကြီးတွေကိုချိတ်ပေးထားတာဆိုတော့သူ့ရဲ့ငွေကုန်ကြေးကြကိုဘုန်းကြီးခံမှန်းကြည့်ခြင်းအပြင်ဘုန်းကြီးတို့မြန်မာနိုင်ငံရဲ့နှုတ်ထားနဲ့ဆိုရင်ရာဂနာနိဗ္ဗာန်ကုန်တယ်အဲ့လောက်ဆိုတော့ဘုန်းကြီးဘက်ကဒီမှာသီလပဲသူ့ကိုပြန်ပြီးပေးเสียရှိတာဆိုတော့ဘုန်းကြီးကသိခံပါလို့အဲဒီဆုံးလေးတနတ်မစားရတာနဲ့လည်းဘုန်းကြီးဘာမှဖြစ်မသွားနိုင်ပါဘူးဘုန်းကြီးတို့ကျေးဇူးရှင်မာသီဆရာတော်ဘုရားကြီးဟာ သီလကိုဘယ်လိုရိုးရိုးတည်တည်စောင့်ရှောက်သွားတယ်အသေးဖွာလေးကစပြီးတော့ဆရာတော်ဘုရားကြီးဟာအစွန်းတင်းမခံမဲနဲ့သီလကိုဘယ်လောက်ရိုသေသွားတယ်ဆိုတာကိုဘုန်းကြီးသူ့ကိုပြောပြတယ်နောက်ပြီးတော့ဘုန်းကြီးတို့အမတန်ထင်ရှားတဲ့ညောင်လေးပင်ဆရာတော်ကြီးဥရိယဆိုတာလို့ကျမ်းမာကြီးတွေချူရင်းခဲ့ပါအမှအဲ့ဒီလိုကျမ်းမာကြီးတွေချူရင်းတဲ့အခါမှာဆရာဝန်ကြီးတွေကကျမ်းမာကြီးတွေဒီစာဟာရာလေးမှီဝဲပြီးတော့ဆေးဝါးဖုံးပေးဖို့တွေပြောတဲ့အခါမှာဆရာတော်ကြီးဟာငါဟာသာသနာတော်ဝင်ရောက်လာတာဟာဒီသီလကိုချင့်မြတ်လို့လို့ နှစ်ပေါင်းများစွာငါအသက်ပေါင်းများစွာဒီသီလကိုစောင့်ရှောက်ခဲ့တာအခုချိန်မှတော့ဖြင့်ငါဒီသီလကိုအကျိုးပေါက်မခံနိုင်ဘူးမင်းတို့ဆေးမစားရလို့ငါသိရင်လဲငါအတွက်သိပြောပြီအဲ့တော့မင်းတို့ဆေးတွေငါမစားဘူးအသိခံမယ်ဆိုပြီးသူသီလကိုသူဒီလောက်ယိုသေးသေးစောင့်ရှောက်သွားခဲ့ပါတယ်လို့ဘုန်းကြီးကဒီလောက်ယောဂကြီးလည်းမဟုတ်သေးပါဘူးဒါကြောင့်အဲတရားကြီးကိုဘုန်းကြီးတုံ့ပြန်နိုင်တာကျေးဇူးဆက်နိုင်တာကဘုန်းကြီးသီလပဲရှိပါတယ်ဒါကြောင့် ဒါလေးကိုတော့ကျိုးပေါက်မခံနိုင်ပါဘူးအဲ့တော့ဆုံးမကပ်ပါနဲ့ဖြော်ရည်လေးတစ်ခွက်ကိုသာကပ်ပါဆိုပြီးဘုန်းကြီးကအဲ့ဒီနေ့ကလည်းဘုန်းကြီးဖြော်ရည်တစ်ခွက်နဲ့ပဲအဲတနေ့တာလုံးဘုန်းကြီးနေသွားပါတယ်ဒါဘာမှမနဲ့အာယုံလည်းမစားရဘူးနေစွမ်းလည်းမစားဘူးဘုန်းကြီးဝမ်းမိုက်တယ်မှာအစာဆိုတာလုံးဝမရှိဘူးလေပဲရှိတယ်လို့ပြောပါတယ်ဆရာဝန်ကြီးဆရာတော်ဘွားမိုက်ခင်မှာလေပဲရှိပါတယ်တဲ့ရေအနေငယ်ရှိမယ်လေရှိမယ်ဒါပဲရှိပါတယ်လို့ပြောပါတယ်ဒါကြောင့်အဲ့ဒီလိုပဲအဲ့ဒီနေ့ကနေပြီးတော့အဲ့ဒီနေ့မှာဘုန်းကြီးကဒီဝမ်းကောင်းစစ်တယ် ညနေပိုင်းကျတော့ဗာစစ်လေဆိုတော့စောစောကပြောတယ်ကြောက်ကစစ်ပါတယ်အဲ့ဒါလေးစစ်သေးပြီးတဲ့အခါကျတော့အာလုံးပြီးနေပြီတွေးလေဖောက်ယူပြီးတော့တွေးလေစစ်ပြီးပြီနှလုံးယောဂလည်းဘုန်းကြီးစစ်ပြီးပြီနောက်ပြီးတော့ကြောက်ကလည်းစစ်ပြီးပြီအဲအစောလောကပြောတယ်ဝမ်းကောင်းလည်းဘုန်းကြီးစစ်ပြီးပြီဆိုတော့အာလုံးပြီးပြီလို့ဘုန်းကြီးကသတ်မှတ်တယ်ဒါပေမဲ့ဗျာဒီကဘုန်းကြီးတို့ဒီကမအေးမိုးလေးကဒီကဆရာမမတ်ကျင်တို့ကဟိုမှာ ဒီဆရာဝန်ကြီးဒေါက်တာမြတ်ဆန်ရဲ့ညီမလေးဘုန်းကြီးရဲ့တပည့်မလေးဟိုမှာမခင်ခင်ကျော်ဆိုတာသူတို့ကအဆက်အသွယ်ကဒီကအများအားရှိနေတာကိုဆရာတော်ရောက်နေပြီဆရာတော်ကျမ်းမာကြီးကိုဘာတွေဆက်တယ်လဲဘာတွေဆက်တယ်လဲသူတို့ကဒီကနေမေးနေတာဆိုတော့အဲဒီမှာသူတို့ကမခင်ခင်ကျော်ကိုဘာပြောလိုက်လဲဆိုတော့ဆရာတော်ကိုအသေးစစ်ပေးပါဦးဒီမှာဆရာတော်ရဲ့အသေးတစ်ဖက်ကြီးနေတယ်လို့ဆရာဝန်ကပြောတယ်ဆိုပြီးတော့စစ်ခိုင်းပါအဲ့ဒါနဲ့ဘုန်းကြီးစစ်ဆေးလို့ပြီးနေပြီပြီးနေတဲ့အခါမှာဆရာတော်တဲ့ 16ရက်နေ့မှာအားလုံးပြီးသွားပြီဆိုတော့19ရက်နေ့မှာဆရာတော်ကောင်းကောင်းနားတော့ဗျာ20ရက်နေ့ဆရာတော်လေရင်စီပြန်ရမှာဆိုတော့19ရက်နေ့ဘုန်းကြီးနားမယ်ဆိုပြီးတော့အေးအေးသေးနားဖို့ပဲဒါပေမဲ့မနေ့9နာရီခွဲ10နာရီလောက်ကြာဆရာဝန်ကြီးပေါက်လာပြန်ရောပေါက်လာပြီးတော့ဆရာတော်ကိုစစ်ဆေးစရာတခုရှိနေလို့တဲ့မနေ့ကပဲဆရာပြီးပြီဆိုအဲဆရာတော်ကလည်းပဲဒီကြောက်ကနဲ့ပတ်သက်လို့တဲ့ဒီပြီးတော့စစ်ပေးတာတဲ့သွေးတွေကလည်းစစ်ပြီးပါပြီတဲ့အခုဒီမှာအန်ထရာဆောင်းရိုက်ပြီးတော့လည်းစစ်ပြီးပါပြီတဲ့ ဆရာတော်ကိုအဲ့ဒီ၁၈ရက်နေ့ရဆိုရင်လည်းဒီလိုပဲဆရာတော်ကိုစီးကနေစစ်ဖို့ကြံပါသေးတယ်တဲ့အဲ့ဒါ24နာရီလုံးလုံးဆရာတော်စီးပေါက်ပါဆိုပြီးတော့ကပုံကြီးတစ်ပုံပေးလိုက်ကြတော့အခုဒီမှာဘယ်မှကိုသွားစရာမရှိဘူးအဲ့ဒီမှာဒါဟိုဒကာရမတွေကျမ်းမာရေးနဲ့စစ်လာရင်ခုဘုန်းကြီးစစ်ဆေးပြတာလေးကိုပြောရင်ဒါအတွေ့အကြုံဘုသူတ္တတွေအများကြီးဖြစ်သွားပြီနော် နှလုံးဆိုရင်ဘယ်လိုစစ်ကြတယ်ဆိုတာလေးအခုဒီမှာကြောက်ကဆိုရင်အခု၃မျိုးစစ်ပေးပုံပြောပြီနော်သွေးကနေကြောက်ကရှိမရှိစစ်တယ်အခုတေချာအန်ထရာဆောင်းရိုက်ပြီးတော့လည်းပဲတေချာဘေးကနံရိုးဘေးလေးတွေမှာစစ်တာနော်နံရိုးဘေးမှာဝမ်းမကြီးကိုဒီလိုလှက်ပတ်ပြီးတော့အေးနေတဲ့ခါတော့ချောတိုက်ပြီးစစ်နေတာမဟုတ်ဘူးနော်အဲဒီမှာတကယ်ကိုနံရိုးဘေးလေးကနေပြီးတော့ကြောက်ကရှိတဲ့နေရာလေးမှာကိုပဲအမျိုးမျိုးပုံပုံတခါလေဒီနေရာလေးကိုအသွားပြန်ထောက်ပြီးစစ်တာနော်အဲဒီဟာစစ်ပြီးုံနဲ့မကျင်တာဘူးစီးကနေစစ်ရ ဓမ္မသိကြမယ်ဆိုပြီးတော့အခုဈေးကို24နာရီလုံးလုံးဘုန်းကြီးဆောင်ရွက်ပြရအဲ့ဒါနဲ့ဆရာကြီးတွေလာတော့ဘုန်းကြီးကဈေးပုံးလာယူတယ်လို့ထင်တာမဟုတ်ဘူးဆရာတော်ကိုစစ်ဆေးစရာတခုရှိလို့တဲ့အဲ့ဒါမှညီမညကမှအဲ့ဒီမှာဆရာတော်မြန်မာနိုင်ငံကနေပြီးတော့လာတယ်ဆရာတော်မှဒီအသေးအနေနဲ့တစ်ဖက်ကြီးတယ်လို့သူတို့ပြောတယ်အဲဒါကြောင့်မို့ဆရာတော်ကိုအသေးစိတ်ပြပါအောင်ပြောတယ်ဆိုတော့အဲ့ဒီမှာဆရာဝန်ကြီးကဒီခါရဲမနဲ့မှပဲ ချက်ချင်းပဲအဲ့ဒီအထူးကိုဈေးကန်းကိုလှမ်းပြီးဖုံးဆက်တယ်။နောက်ပြီးတော့ဒီဆရာဝန်ကြီးကလည်းပဲဆေးရုံမှာဒုတိယဆေးရုံအုပ်ကြီးလည်းဖြစ်တော့အဲ့ဒီကိုပိုင်ဆေးကန်းဖွင့်တဲ့ပုဂ္ဂိုလ်တွေကလည်းပဲဆရာဝန်ကြီးကိုသိလဲသိလေးလေးလေးစားနေတာဖြစ်တော့အဲ့လိုချက်ချင်းကြီးခေါ်ပြီးတော့ဘယ်တော့မှလုပ်ပေးတာမဟုတ်ဘူး။အဲ့တော့သူတို့နိုင်ငံမှာအခုဒီဆရာဝန်ကြီးမျက်နှာနဲ့ဘုန်းကြီးကိုအဲ့ဒီနေ့ပဲချက်ချင်းပြောချက်ချင်းအဲစစ်ဆေးပေးတယ်အထူးပြုပြီးစစ်ဆေးပေးတယ်ဆိုတော့အော်သူတို့နိုင်ငံမှာလည်း VIP ရှိသားပါလားဆိုတော့ဘုန်းကြီးသဘောပေါက်သွားတယ်။ ဒီဟမီရှိနေပါလားဆိုတာအဲ့ဒီမှာဘုန်းကြီးတို့ရောက်လာတော့ဆရာဝန်ကြီးကိုယ်တိုင်ကြီးကဒေါက်တာမြတ်ဆန်ကိုယ်တိုင်လိုက်ပြီးတော့ပို့လာဆိုတော့ကိုကဆရာဝန်ကြီးကလည်းသူစေကားနေထွက်ကြိုးပြီးတော့အဲ့ဒီမှာထူကန်းထဲမှာပဲအခမ်းပြီးစကားပြောပြောပြီးတော့မှအဲ့ဒီမှာဘုန်းကြီးအဲ့ဒီကြပြန်တော့လေတခါဘုန်းကြီးအကုန်လုံးသင်္ကန်းတွေလဲပြလိုက်ရပြန်တယ်ခုနကလို့ကြောကြောပြန်အင်ကြီးဝေးရပြန်တယ်အဝေးပြီးတော့အဲ့ဒီမှာစစ်ဆေးမှုခံတယ်အဲ့ဒီမှာတော့ဆရာဝန်ကြီးဒေါက်တာမြတ်ဆန်မှာအတွင်းထဲမှာဝင်ပြီးတော့ကြည့်ပါတယ် အဲ့ဒီမှာလည်းဒီအသေးကိုအန်ထရာဆောင်းရိုက်ပြီးတော့သူတို့ကြည့်ပါလေကောင်းပါတယ်လို့ပြောပါတယ်သို့တော့အဖြေကတော့အဲဒီနောက်မှခုခုလို့တပတ်လောက်ကြာမှဒီအဖြေကိုစစ်ဆေးပြီးတော့ပို့ပေးမှာဖြစ်ပါတယ်အဲ့တော့အားလုံးတော့ကောင်းတယ်ကြီးတယ်ပြောပါတယ်အဲ့ဒီအသေးကိုစစ်ဆေးဖို့အတွက်19ရက်နေ့ကဲဘုန်းကြီးအဲ့ဒီနေ့မှလည်းပဲမနေ့ကနေပြီးတော့ဆွမ်းစားပြီးနေဆုံးဖုံးပေးပြီးတော့ပြင့်သွားလိုက်တာနှစ်နာရီမှအဲ့ဒီဈေးကရောက်တယ်အဲ့ဒီမှာစစ်ဆေးတာနဲ့ဘာလုပ်တာလဲဆိုတော့အဲ့ဒီကနေပြန်လာ ပြန်လာပြီးတဲ့အခါကာလကျတော့မိမိတဲခိုရာဖြစ်တဲ့ယာယီကျောင်းကိုဘုန်းကြီးပြန်ရောက်တာ6နာရီလောက်မှပြန်ရောက်ပါအဲဒီမှာနားနားပြီးခုနောက်ရမနေ့ကိုဘုန်းကြီးထွက်ခဲ့ရအဲတော့ကျမ်းမာရေးအရာဘုန်းကြီးအတွက်9ရက်အချိန်ယူခဲ့ပါတယ်ကြံတဲ့ရက်ပေါင်း35ရက်ဟာဘုန်းကြီးတရားနဲ့ပဲအကုန်လုံးအချိန်တွေကိုအားလုံးပြီးခဲ့ပါတယ်အားလုံးဟာလည်းပဲဘုန်းကြီးတရားစခန်းဖွင့်တဲ့နေရာတိုင်းမှာ အခုလာမယ့်နှစ်အတွက်အားလုံးသူတို့ပုံကင်လုပ်လိုက်ပါပြီအားလုံးကလာမယ့်နှစ်အတွက်ဒီအခုတရားစခန်းနေမဟုတ်ဘဲနဲ့တချို့နေရာစခန်းအသစ်တွေစခန်းအသစ်တွေကလည်းလာပြီးပြင်ထားပါတယ်လာမယ့်နှစ်ကိုရက်ဒီတဲ့ပို့ပေးရမှာဖြစ်ပါတယ်လာမယ့်နှစ်ကျရင်ဒီတဲ့ပို့ပြီးတော့ပေးပြီးတော့တရားစခန်းနေစောစောလေးသွားပေးရမယ်တရားအဲတင်းညာပြီးလောက်ဆိုရင်ဘုန်းကြီးသွားဖို့လာဖို့အစီအစဉ်လုပ်ပြီးတော့သွားမှာဖြစ်အခုရန်ကုန်ပြန်ရောက်ပြီဆိုတော့ အဲ့ဒီမှာရှိတဲ့ပုဂ္ဂိုလ်တွေကိုဘုန်းကြီးကအထူးပြုပြီးတော့တရားစခန်းတွေမှာဘုန်းကြီးအထူးပြုပြီးပြောခဲ့တာကမြန်မာနိုင်ငံမှာဘုန်းကြီးတို့အခုတရားရိပ်တာတွေမှာကိုကဒီရိပ်တာသွားတယ်ဆိုဒီရိပ်တာကိုပဲဆွဆွမြဲမြဲသွားရရှိပါတယ်အခုဟိုအမေရိကန်နိုင်ငံမှာဆိုတာကတရားပေါင်းစုံမှာအဲ့ဒီမှာရောက်နေတဲ့ပုဂ္ဂိုလ်တွေကလည်းတရားငန့်နေတဲ့အတွက်ကြောင့်မို့ဘယ်ဆရာတော်ကြွတဲ့ဆိုရင်တရားဝင်လိုက်တာပဲ ဟိုဆရာတော်ကြွလာတယ်ဆိုတရားဝင်လိုက်တယ်ဒီဆရာတော်ကြွလာလိုက်တယ်တရားဝင်လိုက်တယ်အဲ့ဒီမှာတရားစခန်းတွေဝင်လိုက်တာတော့တရားတွေကတော့မျိုးစုံပဲခင်ဗျားတို့မသိသေးတဲ့တရားတွေလည်းဟိုမှာရှိနေတယ်ဟိုမှာရောက်နေကြတယ်ဘုန်းကြီးတို့မကြားဘူးတဲ့တရားတွေလည်းဟိုမှာရောက်နေတယ်ကိုကြီးညိုတဲ့ဘုန်းကြီးကိုကိုယ့်အကိုပင့်ပင့်ပြီးတဲ့အခါကျဟိုကြတော့ကိုဘုန်းကြီးကိုတရားစခန်းဖွင့်ခိုင်းတာပဲဟိုဘုန်းကြီးကလည်းကိုသူတတ်တာတွေနဲ့သူဟောပြောပြီးတော့သူကသူတရားစခန်းဖွင့်ပြီးသွားတာပဲ အဲ့တော့ဟိုနိုင်ငံမှာကတော့တရားစခန်းတွေအများကြီးပဲပြောက်တော့ပဲအဲ့ဒီပြောက်တော့တွေဆိုတော့အဲ့ဒီမှာတရားစခန်းကများသောအားဖြင့်တော့ထိုင်ပြီးတော့ရှုမှတ်တဲ့တရားစခန်းပဲများပါဘယ်လိုရှုမှတ်တဲ့တရားစခန်းတွေလဲကဲခင်ဗျားတို့ကရောတရားထိုင်နေတရားထိုင်နေမပြောဘူးလားဘယ်သွားတာလဲဆိုတရားသွားထိုင်တာဘယ်သွားတာလဲဆိုတရားသွားထိုင်တာခင်ဗျားတို့ကလည်းတရားထိုင်တာလောက်ပဲပြောတယ်တကယ်ဆိုရင်တရားဆိုတာ ထိုင်ပြီးတော့မှရှုမှတ်ကောင်းတာမဟုတ်ပါဘူးရပ်ပြီးတော့ရောမရှုမှတ်ကောင်းဘူးလားသွားရင်းနဲ့ရောမရှုမှတ်ကောင်းဘူးလားသိရင်နဲ့ရောမရှုမှတ်ကောင်းဘူးလားနောက်ဆုံးမြတ်စွာဘုရားကဥစ္စာရပတ္တဝါကာမေခြင်းကြီးခြင်းငယ်စွမှုပြုရင်တောင်တမ္ပဇာနာကာရီတဲ့မင်းတို့အသိဉာဏ်လေးနဲ့တတိလေးနဲ့ပြုကွာဆိုတော့ခြင်းကြီးခြင်းငယ်စွန့်တဲ့နေရာတောင်ညစ်ကြီးစွန့်တဲ့နေရာတောင် ရှုမှတ်ရမယ်ဆိုတော့နေရာရွေးเสียလူသေးလားဘယ်နေရာဖြစ်ဖြစ်ရှုမှတ်လို့မရဘူးလား ကဲထိုင်ရင်ရရင်သွားရင်ဆိုတော့လျှောင်းရင်တော့ရှုမှတ်လို့ရတယ်ဆိုတော့ဣရိယာပုရောရွေးစရာလိုသေးလားဣရိယာပုမရွေးရှုမှတ်လို့မရဘူးလားအချိန်ရောရှုမှတ်ဖြင့်ရွေးစရာလိုသေးလားမနေ့ပိုင်းချိန်မှမဟုတ်ဘူးညအချိန်အိယာပေါ်မှာရောရှုမှတ်လို့မရဘူးလားကဲဘယ်အချိန်ဖြစ်ဖြစ်ရှုမှတ်လို့ရတယ်အိမ်မပြောမချင်းဆိုတော့အချိန်ရောရွေးစရာလိုသေးလားမလိုတော့ဘူးအဲ့တော့ထိုင်တဲ့ဣရိယာပုရက်တဲ့ဣရိယာပုသွားတဲ့ဣရိယာပုလျှောင်းတဲ့ဣရိယာပု ဘုန်းကြီးကသူတို့ကိုအဲ့ဒီမှာဣရိယာပု၄ပါးရှုမှတ်ပုံတွေကိုဘုန်းကြီးကသေတိချာချာကြကြနနာသင်ပေးတာဆိုတော့အဲ့ဒီမှာရှိတဲ့ပုဂ္ဂိုလ်တွေကတပြည့်တော်တို့တဲ့ဒီလိုတရားစကားမျိုးတစ်ခါမှမဝင်ဘူးဖြစ်နေအဲ့ဒီမှာကတရားဟောတာပဲရှိတယ်တရားတွေနာရတယ်တဲ့ထိုင်ပြီးတော့ရှုမှတ်ပုံလေးပဲဒါပေမဲ့ပြောသွားတာကအပေါ်ယံပဲရှက်ပြီးတော့ပြောသွားတယ်အခုဆရာတော်ပြောသွားတာတွေကဘုန်းကြီးအခုဒီမှာတရားခွေပါလာတယ်ပြမမှာဟောခဲ့တဲ့တရားခွေပါလာတယ် အဲ့ဒါတွေကိုဘုန်းကြီးစီစဉ်ပေးမယ်အဲ့ဒီဘုန်းကြီးပြည်ပမှာဟောခဲ့တဲ့တရားတွေကိုဟောပုဂ္ဂိုလ်ကြီးဘာကြောင့်ဒီလောက်သဘောကျသွားတာလဲဆိုတာဘုန်းကြီးတို့ယောဂီများကိုယ့်အကူအဲ့ဒီကြမှာနာကြည့်ကြပေါ့ခုနှစ်ရက်ဟောရင်ခုနှစ်ရက်တရားစကားဆိုဘုန်းကြီးခုနှစ်ရက်ဟောပေးတယ်ဆယ်စကားဆိုဆယ်ရက်ဆုံးဟောပေးတယ်အဲ့ဒီကိုယ်တွေပါလာတယ်အဲ့ဒီကိုယ်လေးတွေပါလာတဲ့ခါကျတော့အဲ့ဒီမှာဟောခဲ့တဲ့တရားလေးတွေကိုဒါဘုန်းကြီးတို့ဒီမှာဟောခဲ့တဲ့တရားပဲဒါပေမဲ့ပုံမှန်ကြတော့ဒီတရားမျိုးတွေကိုမနာဘူးလို့သူတို့မှာ အခုမှဒီလိုတရားတွေနာရနာကြားခွင့်ရတယ်အခုမှဒီလိုအားထုတ်လေရပါလားဆိုတာကိုသဘောပေါက်ကြတဲ့အခါကဏ္ဍကြတော့သူတို့တော်တော်ကိုသဘောကျပြီးတော့ဒီတရားတွေကိုလာမယ့်နှစ်လာမယ့်နှစ်တွေကိုလည်းပဲဆရာတော်ကြွပေးဖို့ဆိုတာဖြစ်တယ်အဲတော့ဘုန်းကြီးကဒီထိုင်တဲ့တရားရက်တဲ့တရားသွားတဲ့တရားလေးနေလည်းမပြီးသေးဘူးလို့ရသော်ဘုရားရှင်ကိုရောမြတ်ကြီးကဘိခဝေဘိက္ခုနာနာမတပ္ပနာတပ္ပဏိဒွာရာနိတံဝရိတပ္ပဏိတဲ့မြတ်စွာဘုရားက ချက်သားတို့တဲ့တဗ္ဗာနိဒွာရာနိအလုံးစုံသော6ဒွာရတို့ကိုသံဝရိတဗ္ဗာနိစောင့်ရှောက်ကြကုန်၏တဲ့ဧတာနိဒုဒွာရ6ပါးတို့ကိုတန်ဟုတာဧဝစောင့်ရှောက်ကြကုန်သောသူတို့ဒီသာလျင်တပ္ပဒုက္ခအလုံးစုံသောဆင်းရဲပေါင်းမှဗမုစတိလွတ်မြောက်နိုင်ကြတယ်ဒီထိုင်တဲ့ဣရိယာပုရက်တဲ့ဣရိယာပုသွားတဲ့ဣရိယာပုလျောင်းတဲ့ဣရိယာပုဒီဣရိယာပုလေး၄ပါးနဲ့ရှုမှတ်ယုံလေးနဲ့မပြီးသေးဘူး အဲဒီမှာ ద్వార နဲ့အာယုံစုံတိုင်းစုံတိုင်းရှုမှတ်ပုံတွေကိုလည်းပဲဘုန်းကြီးကအားလုံးသင်ပေးတယ်။အဲဒီမှာသက္ကုဏတံဝရောဓာတုဓာတုသောတိနတံဝရောဂာနိနတံဝရောဓာတုဓာတုဇိဝါယတံဝရောကာယိနတံဝရောဓာတုဓာတုဝါစာယတံဝရောမနတ္တတံဝရောဓာတုဓာတုသဗ္ဗထတံဝရောသဗ္ဗထတံဝုတောဘေကုသဗ္ဗဒုက္ခပမုစတိတိသဗ္ဗထလုံးစုံသော၆ဓာတ်တို့၌ တံဝတောစောင့်ရှောင်နိုင်သောဘေကုယဟန်ဒီဝါယောဂီပုဂ္ဂိုလ်သည်သဗ္ဗဒုက္ခလုံးစုံသောဆင်းရဲပေါက်မှဗမုစတိလွတ်မြောက်နိုင်ပါ၏။မြတ်စွာဘုရားက၆ထွာရကပေါ်လာသမျှအာယုန်တိုင်းကိုမလွတ်အောင်ရှုမှတ်နိုင်တဲ့ပုဂ္ဂိုလ်ဟာသဗ္ဗဒုက္ခဆင်းရဲပေါက်မှလွတ်မြောက်နိုင်တယ်။အဲဒါအခုထိုင်တဲ့ဣရိယာပုဂ္ဂလေးနဲ့ရှုမှတ်တယ်။မျက်စိပေါက်လည်းဖွင့်ထားတယ်၊နားပေါက်လည်းဖွင့်ထားတယ်၊မျက်စိကလည်းကြည့်ကျင်တာကြည့်တယ်၊မျက်စိပေါက်ကကိလေသာမဝင်နိုင်ဘူးလား။ ကဲနားပေါက်ကလည်းနားထောင်နေတာနေနားထောင်တယ်ဟိုပုဂ္ဂိုလ်ကပြောလဲနားထောင်ဒီပုဂ္ဂိုလ်လည်းမြောက်တယ်နားထောင်နားထောင်နေတာတွေထောင်တော့ဟောနားပေါက်ကရောကိလေသာတွေမဝင်နိုင်ဘူးလားလောဘတွေလည်းဝင်ဒေါသတွေလည်းဝင်မောဟတွေလည်းဝင်ဝင်နေတာမျက်စိပေါက်ကလည်းလောဘဒေါသတွေမဝင်ဘူးလားဝင်နေတာပဲဟောဒီနှာခေါင်းပေါက်ကရောမဝင်နိုင်ဘူးလားကဲ၆ဒွါရကနေပေါ်လာသမျှအာယုန်တိုင်းကို မိမိကတတိဥစည်းတဲ့စိတ်ကလေးနဲ့မရှုမှတ်နိုင်ဘူးမစောင့်ရှောက်နိုင်ဘူးဆိုရင်ကိလေသာတွေဝင်နေမှကြီးတယ်ပဲ။ အဲတော့ကိလေသာမဝင်အောင်မိမိတို့ကမျက်စိလန်းတာလျာကိုယ်စိတ်ဆိုတဲ့၆ပါးကပေါ်သမျှအာယုန်တိုင်းကိုရောမရှိရဘူးလားကဲအဲ့လိုဘသူမှမဟောကြဘူးတဲ့ဟိုမှာအဲ့တော့ဒီ၆ပါးကပေါ်သမျှအာယုန်တွေမှမရှိမှနိုင်ရင်လေဒီပုဂ္ဂိုလ်ဟာထိုင်တဲ့အချိန်လေးကိလေသာကင်းမယ်ထိုင်ရထတာနဲ့ကိလေသာတွေမဝင်နိုင်ဘူးလားကဲထိုင်ရထပြီဆိုရင်နောက်ကထိုင်ရတဲ့ပုဂ္ဂိုလ်လက်စကားပြောတော့တာလေဒါဘုန်းကြီးတို့ဗမာသုံးစားမယ် နိုင်ငံသားတွေကတရားဝင်လို့စကားမပြောဘူးခုဘုန်းကြီးပထမဦးဆုံးတရားစခန်းမှာပထမဦးဆုံးတရားစခန်းမှာဆိုရင်အဲ့ဒီနိုင်ငံသားယောဂီတွေကတိုင်ရင်နောက်ကလူတွေကစကားပြောတယ်နားထိုးထိုးပြနားပြောနောက်ကလူတွေကစကားပြောတယ်ဗမာတွေကစကားပြောတယ်ရသောအဖြစ်အသက်ကြီးတဲ့ပုဂ္ဂိုလ်တွေကထင်အားထားလိုက်ပြီးဆိုရင်အတော်လည်းမထားနိုင်ဘူးဟိုလက်ဒီလက်နဲ့ဟောဘေးကလူစကားပြောပြန်ရောအဲ့လိုဆိုတော့ဟိုမှာဘေးကထိုင်နေတဲ့ပုဂ္ဂိုလ်ကတမာရီပြည့် အဲ့တော့အဲ့လိုသမာဓိပြည့်ပြီဆိုရင်ကစိတ်ထဲမှာဒေါသဖြစ်မလားလောဘဖြစ်မလားဒေါသတွေဖြစ်တာပဲဒီတန်လေးကြားရတာနဲ့ဒေါသဖြစ်အဲကိုနှစ်သက်စရာအတန်အာယုံလေးကြားရရင် လောဘမဖြစ်ဘူးလားဒါကိလေသာတွေပဲဘာတွေလဲဗျာနားပေါက်ကဘယ်ပေါက်ကဝင်တာလဲမျက်စိပေါက်ကရောမဝင်ဘူးလားကဲဒီမျက်စိပေါက်နားပေါက်ဒီကိလေသာမဝင်အောင်တတိဥစည်းတွေစိတ်ကလေးနဲ့ပိတ်ပိတ်ဖို့မလိုဘူးလား ဒါကြောင့်မို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကစေကုဏတံဝရောတာရုတာရုသောတိနာတံဝရောစေကုဏစေကုဒွါရဖြင့်တံဝရောယာကဒေါသမောဟတရားတို့ကိုမဖြစ်စေမူ၍စောင့်စီခြင်းပိတ်ဆို့နိုင်ခြင်းသည်တာရုကောင်းလာပါ၏ဟောဒီမျက်စိဘောက်ကလေကိလေသာမဝင်အောင်ဆောင်းရှောက်နိုင်ရင်ကောင်းတယ်ကွာကဲဘုန်းကြီးတို့ယောဂီများအခုတရားအားထုတ်တဲ့ပုဂ္ဂိုလ်ဆိုတာစက္ကုံတရေလေးထင်ရမလားမထင်ရဘူးလား စက္ကုံတွေထင်ရတယ်စက္ကုံတွေမထင်းသိမ့်နိုင်လို့မျက်စိကဟိုကြည့်ဒီကြည့်ဆိုရင်ကိလေသာမြင်ရတဲ့အစင်းနဲ့ဆက်လို့ကိလေသာမဝင်ဘူးလားဗျာကဲကိလေသာဝင်လို့ရှိရင်ဒီကိလေသာတွေကိုဘုန်းကြီးတို့ယောဂီများလူချင်းလူချင်းစိတ်လောဘစိတ်ဒေါသဖြစ်ရင်ဒေါသစိတ်တွေပြန်ပြီးတော့မရှုမှတ်ရဘူးလားရှုမှတ်ရင်လည်းဒီလောဘစိတ်ဒေါသစိတ်တွေမကင်းနိုင်ဘူးလားဗျာကဲဆိုလိုက်စက္ခု द्वार မြင်ခဏမြင်ကမြင်တယ်မှတ်ရတယ် မြင်တယ်မှတ်ရကိလေသာကင်းကွာနိုင်တော်ရယ်သက္ခု द्वार မြင်ခဏမြင်ကမြင်တယ်မှတ်ရရယ်မြင်တယ်မှတ်ရကိလေသာကင်းကွာနိုင်တော်ရယ် ကဲမျက်စိပေါက်လေးကဘုန်းကြီးတို့မြင်လာနေဆိုရင်မြင်လာလေးကိုမြင်တယ်လို့မှတ်တော့ဟိုဟာမျက်စိအကြည့်ဓာတ်ကလည်းယုတ်အဆင်းကလည်းယုတ်ရုပ်နှစ်ခုပေါင်းစုံလိုက်တဲ့အခါကျတော့မြင်သိမှုဆိုတဲ့စကုဝิญဉ်မဖြစ်ဘူးလားအဲ့ဒါလေးကနန္တရားပါတရားလေကဲမြင်ငယ်ကလေးမှာဗာနဲ့ပါပဲရှိတယ်ရုပ်နဲ့နာပဲရှိတယ်အဲ့ဒီမြင်ရတဲ့အခြင်းကလည်းပေါ်ပြီးပါဖြစ်သွားတာလေမြင်သိစိတ်လေးကလည်းသိပြီးပါဖြစ်သွားတာမြဲတာလားမမြဲတာလား အဲ့ဒီမမြဲတဲ့ဖြစ်ပြဉာဏ်သာပေါ်ပြီဆိုရင်ဘုန်းကြီးတို့ယောဂီများအဲ့ဒီမြင်ရတဲ့အစင်းနဲ့ဆက်လို့လောဘဒေါသကိလေသာဝင်ပါအောင်မလားကဲဒီလိုပဲနားကကြားတဲ့အတန်နဲ့ဆက်လို့လည်းပဲဒီတိုင်းပဲဟုတ်တယ်မို့လားသောတာဒွါရကြာခဏကြာကကြာရင်မှတ်ရတယ်ကြာရင်မှတ်ရကိလေသာကင်းကွာနိုင်တော့တယ် ဂာနဒွာရနံခဏနံငနန္တေမှတ်ရရေနန္တေမှတ်ရကိလေသာကင်းကွာနိုင်တော်ရေဇိဝါဒွာရသာခဏသာကစာရေမှတ်ရရေစာရေမှတ်ရ ကိလေသာကင်းကွာနိုင်တော်တယ်ကာယဒွါရထိခဏထိကထိတယ်မှတ်ရရဲ့ထိတယ်မှတ်ရကိလေသာကင်းကွာနိုင်တော်ရဲ့မနောဒွါရတိခဏ သိကသိတယ်မှတ်ရတယ်သိတယ်မှတ်ရကိလေသာကိကွာနိုင်တော့ရဲ့ဒီတော့မြင်ခိုင်ကလေးကိုရှုမှတ်လို့ကိလေသာကင်းတယ်လို့ကြားခိုင်ကလေးမှာရှုမှတ်ရင်ရောမကင်းနိုင်ဘူးလားဒီကနာကြည်ကလည်းယုတ်တရားဟိုကအတန်ကလည်းယုတ်ဒီယုတ်လက်ကူဆုံလိုက်တဲ့အခါကြားသိမှုလေးမဖြစ်ဘူးလားအဲ့ဒါကဗာတရားလေကဲအဲ့တော့ကြားခိုက်ကလေးမှာဗာနဲ့ပါပဲရှိတယ် အဲ့ဒီယုံနာမှာလည်းပဲကြားရတဲ့အတန်ကလည်းပဲပေါ်ပြီးပါဖြစ်တာတော့လေပြီးတဲ့တိကလည်းပြီးတဲ့စိတ်ကလေးကလည်းပါဖြစ်သွားတာလေမြဲတာလားမမြဲတာလားအဲ့ဒီမမြဲတဲ့ဖြစ်ဖြစ်ညံပေါ်ပြီးဆိုရင်ဒီကြားကြိုက်ကလေးမှာကြားရတဲ့အတန်နဲ့ဆက်လို့ရောကိလေသာဝင်နိုင်သေးရဲ့လားဘုန်းကြီးအဲ့ဒါလေးတွေကိုသူတို့ကိုပြန်ပြီးရှင်းပြတယ်တရားရှုမှတ်လေဆိုတာထိုင်ရှုမှတ်ရုံလေးမဟုတ်ဘူးရက်ရှုမှတ်ရုံလေးမဟုတ်ဘူးသွားရင်ရှုမှတ်ရုံလေးမဟုတ်ဘူးလျှောင်းရှုမှတ်ရုံလေးမဟုတ်ဘူး မျက်စိနဲ့ဓာရဆုံးခိုက်ကလေးမှလည်းပဲအစင်းနဲ့အာယုံဆုံးခိုက်ကလေးမှလည်းပဲရှုမှတ်ရတယ်။အတန်နဲ့နားဆုံးခိုက်ကလေးမှလည်းရှုမှတ်ရတယ်။နှာခေါင်းနဲ့အနံ့ဆုံးခိုက်ကလေးမှလည်းရှုမှတ်ရတယ်။လျှာနဲ့အရသာစားခိုက်ကလေးမှလည်းရှုမှတ်ရတယ်။နောက်ပြီးတော့ကိုယ်အတွေ့အထိရှုမှတ်တဲ့ခြေခိုက်လေးမှလည်းရှုမှတ်ရတယ်။စိတ်ကူးစဉ်းစားကြံစည်ခိုက်လေးမှလည်းရှုမှတ်ရတယ်။အဲ့ဒီခိုက်ကလေးမှလည်းကိလေသာဝင်နိုင်တယ်။အဲ့ဒီအချိန်လေးမှာတတိကူးစီးတဲ့စိတ်ကလေးနဲ့ဒီလိုရှုမှတ်သွားရင်ကိလေသာတွေလည်းကင်းနိုင်တယ်။အဲ့လိုကိလေသာကင်းပြီဒီလိုရှုမှတ်နိုင်ပြီဆိုရင် အဲ့ဒီပုဂ္ဂိုလ်ဟာဆင်းရဲအလုံးကလွတ်မြောက်နိုင်တယ်လို့ပြောလိုက်တော့အဲ့ဒီလိုမြင်ကြိုက်ကြားကြိုက်စားကြိုက် ရှုမှတ်ပုံတွေဆိုတာအခုကြားဘူးတာပဲသူတို့ဒါတွေကိုမနာဘူးတကယ်လို့ဒီလိုလည်းရှုမှတ်ရမယ်လို့လည်းမသိဘူးဘယ်ဆရာတော်ကမှလည်းဟောမပြဘူးဟောမပြတဲ့အတွက်ကြောင့်မို့သူတို့လိုရှုမှတ်ရမှမသိဘူးသိရင်ဒီတိုင်းရှုမှတ်ရမှာပဲဆိုတာဒီလိုရှုမှတ်မှာပါဆိုတော့ဘုန်းကြီးအဲ့လိုတရားစခန်းလေးတွေမှာရက်ရှည်ခုနကလို၃ရက်တူ စခန်းလေးတွေကြတော့ဒါတွေဟောခြင်းမရှိပါဘူး9ရက်တို့ဘုန်းကြီး10ရက်တို့ကြဒါလေးတွေဟောခြင်းရှိတဲ့အတွက်အဲ့လိုဟောပေးလိုက်တဲ့အခါကျတော့မှသဘောပေါက်တော့စကားပြောမှုလည်းပဲမရှောင်ဘူးလားတကယ်လို့မလွှဲတာလို့ပြောရင်လည်းပဲကြဲကြဲလားတူတူလေးလားတူတူလေးပဲအဲ့တော့သူတို့ဘာလို့သူထိမ့်သိမ့်သွားတဲ့အခါကာလကြတော့ယောဂီတွေကအိန္ဒြေလည်းစကုံတွေကလည်းထူထိမ့်သိမ့်သွားတယ်ဟိုကြည့်ဒီကြည့်မရှိတော့အဲ့လိုမကြည့်တဲ့အခါစကားလည်းအပြောတွေလဲသွားတဲ့အခါကျတော့တရား ပို့ပြီးများများမမှတ်ရဘူးလားဗျာအဲ့တော့တရားများများမှတ်ရတဲ့အခါကျတော့တရားအတွေ့အသိလေးတွေလည်းပဲကောင်းမလားမကောင်းဘူးလားဒီတစ်ခါတရားစခန်းမှာတော့ဖြင့်သူတို့တရားစခန်းဝင်ရချိုးနှက်ပြီးဆိုပြီးတော့လက်မထောင်တဲ့ပုဂ္ဂိုလ်တွေများလားအဲ့ဒီမှာတရားစခန်းတော့ငါတို့ဝင်ရချိုးနှက်သွားပြီအဲနောက်တစ်ချိန်နောက်တစ်ချိန်တွေမှာဒီဆရာတော်ကြီးလာရင်လည်းပဲငါတို့တရားစခန်းဝင်မယ်ဆိုတာမျိုးတွေဖြစ်လာဒါကြောင့်ဘုန်းကြီးကအဲ့ဒီမှာဓမ္မဒုဒ္ဒဓမ္မဂုံကြီးပြသွားတဲ့အခါမှာ ဒီတတိပဋ္ဌာန်ရဲ့ဂုံကြီးတရားတော်ရဲ့ဂုံကြီးလေးတွေကိုဘုန်းကြီးထုတ်ဖော်ပြီးတော့ဟောခဲ့ပါတယ်။ဒါဘုန်းကြီးတို့ယောဂီများလည်းပဲအခုဒီမှာတရားတွေအားထုတ်နေကြပြီဆိုရင်ထိုင်တဲ့တရားလေးတွေမဟုတ်ဘူးရက်တဲ့တရားလေးတွေမဟုတ်ဘူးဈဉ္ဉံတရားလေးတွေမဟုတ်ဘူးအခုပြောတယ်အာယုံ द्वार ဆုံတိုင်းဆုံတိုင်းဘာလို့ရမှာလဲအဲဒီလိုစက်ကုံတတွေကိုလည်းပဲထိမ့်သိမ့်ဖို့မလိုဘူးလားနားရဲ့တောတင်တတွေကိုလည်းထိမ့်သိမ့်ဖို့မလိုဘူးလားအားလုံးကိုစောင့်ရှောက်နိုင်သွားလို့ရှိရင် မျက်စိဘောက်ကလည်းမိမိကမြင်ကိုက်မှရှုမှတ်နိုင်တယ်နားဘောက်ကလည်းကြားကိုက်မှရှုမှတ်နိုင်တယ်နှာခေါင်းဘောက်ကလည်းနားကိုက်မှရှုမှတ်နိုင်တယ်လျှာဘောက်ကလည်းစားကိုက်မှရှုမှတ်နိုင်တယ်ကိုယ်အတွေ့အထိကလည်းထိကိုက်မှရှုမှတ်နိုင်တယ်စေကုစဉ်းစားကြံစည်မှလည်းပဲရှုမှတ်နိုင်ပြီဆိုရင်ကိလေသာဝင်ခွင့်ရအောင်မလားအဲဒီလိုဆိုရင်ဒီပုဂ္ဂိုလ်ဆင်းရဲမငြိမ်းနိုင်ဘူးလားဒါကြောင့်တပ္ပတာသာဝတောဘိက္ခုတပ္ပဒုက္ခပမုစ္စတိဘေကဝေဟံတော်များအိုจิตသားတို့တပ္ပတာအလုံးစုံသော၆ဓာတ်တို့၌ သဗ္ဗတာမျက်စိနာနာလျာကိုယ်စိတ်ဆိုတဲ့အလုံးစုံသော၆ဒါရတို့၌သံဝတောကိလေသာမဝင်အောင်စောင့်ရှောက်နိုင်သောဘေကုယဟန်ဒီဝါယောဂီပုဂ္ဂိုလ်သည်သဗ္ဗဒုက္ခအလုံးစုံသောဆင်းရဲအပေါင်းမှဗမုစတိကောင်းစွာမသွေလွတ်မြောက်နိုင်ပါပေတည်း